ငါမိတ်ဆွေသူတော်စင်ပေါင်းတို့မြာနမောတတသုံးငယ်ရွတ်ဆို၍သင်္นานကိုဖွင့်လှစ်ကြပါစို့မြာနမောတတဘောတော်ရဟတော်သမ္မာသမ္ဗုဒ္ဓံနမောတတဘဂဝတော်ရဟတော်သမ္မာသမ္ဗုဒ္ဓံနမောတတ တောအရဟတောသမ္မာသမ္ဗုဒ္ဓတာမဏိကတော့သမထကမ္မထံပိုင်းအထိပြောတော့ပြောခဲ့ပါတယ်သို့တော့သမထကမ္မထံက40ရှိနေတော့40လုံးစုံအောင်တော့မပြောနိုင်ဘူးနော်အချိန်သိမရဘူး နည်းနည်းလေးဘုန်းကြီးတို့ပိုးပြီးအထုဖို့ကောင်းတဲ့ကမ္မထံတွေကတော့မေတ္တာကမ္မထံဗုဒ္ဓနုတ္တိကမ္မထံမရဏနုတ္တိကမ္မထံအတုပကမ္မထံဒီကမ္မထံကတော့မသိမနိယကမ္မထံတွေဖြစ်ပါတယ်ဒီကမ္မထံလေးမျိုးကတော့သို့တော့ လူသားချင်းချင်းဆက်ဆံရေးမှာစိတ်နေစိတ်ထားလေးတွေမုံမုံမြတ်မြတ်ထထဖို့အတွက်ကတော့မေတ္တာကမ္မထံမေတ္တာဘာဝနာကရုဏာဘာဝနာမုဒိတာဘာဝနာဥပက္ခဘာဝနာဆိုတော့ဒီပြမစုတရား၄ပါးကလူတိုင်းလူတိုင်းပွားများထပ်တတ်မယ်ဆိုရင်စိတ်နေစိတ်ဓာတ်လေးတွေဘယ်လိုတူးနဲ့တူးဆက်ဆံတဲ့အခါဘယ်လိုထားရမလဲဆိုတာ တော်တော်လေးသဘောပေါက်နိုင်ပါတယ်နော်မွန်မြတ်တဲ့စိတ်နေစိတ်ဓာတ်အစဉ်တန်းလေးတွေရောက်ဘုန်းကြီးတို့လူသားတိုင်းလူသားတိုင်းကမွေးလာတဲ့ကအသိလိမ္မာဉာဏ်ပညာတွေကပ်ပြီးပါလာတာကအလွန်နေပါတယ်နော်မိဘဆရာသမားတွေရဲ့အဆုဆုံးမမှုနဲ့ပတ်ဝန်းကျင်ဆိုဆုံးမမှုအပေါ်မှာမူတည်ပြီးတော့အသိလိမ္မာဉာဏ်ပညာတွေကိုစူးစီးကြရတာဒီပဲဖြစ်ကြပါတယ်ဒီခါမှာ လူသားချင်းချင်းတွေ့တဲ့အချိန်ခါမှာဒုဘောဒုချစ်ခင်မြတ်တို့တဲ့မေတ္တာတရားဖြင့်ဆက်ဆံပြီးနေကြမယ်ဆိုရင်ကုသိုလ်တရားတွေများစွာတိုးပေါ်တယ်ဒုဘောမှာတူကျင်နာတဲ့စိတ်ထားဖြင့်ဆက်ဆံပြီးနေထိုင်သွားကြမယ်ဆိုရင်လည်းကုသိုလ်တရားတွေများစွာတိုးပေါ်ပါတယ်ဒုရဲ့အောင်မြင်မှုတွေကိုဒုကဝမ်းမြောက်ကြည်နူးတဲ့စိတ်ထားဖြင့်ဆက်ဆံပြီးနေထိုင်သွားကြရင်ဒါကလည်းကုသိုလ်တရားတွေအများကြီးတိုးပေါ်တယ် အဲကံကံရဲ့အကျိုးကိုတသိနာလေလေတဲ့ကမ္မတက္ကရာတမ္မာတိတိညာပြန်ထမ်းပြီးတော့ကံကိုနှလုံးသွင်းပြီးဥပက္ခဗြဟ္မစိုတရားတွေကိုပွားနိုင်ခဲ့မယ်ဆိုရင်တော့စိတ်တွေကသိပြီးကျဉ်းလို့ပဲကောင်းပါတယ်နော်။ဒါကြောင့်လူသားချင်းချင်းဆက်ဆံတဲ့အချိန်ကမှအကုသိုလ်တရားတွေမတိုးပါပဲကုသိုလ်တရားတွေသာဇက်တိုက်တိုးပါလာကြမယ်ဆိုရင် ဒီကုသိုလ်တရားတွေကအနည်းဆုံးအောက်တိဆုံးအဖြစ်မြမပြည်ကိုရောက်အောင်ပို့ဆောင်ပေးနိုင်တဲ့အစွမ်းအားရှိပါတယ်။မြမပြည်ကိုရောက်စေခြင်းလို့ဘုန်းကြီးဒီစကားပြောတာတော့မဟုတ်ဘူးနော်။ဘုန်းကြီးတို့လူပြည်ကုကြည့်ပေါ့ဘလောက်ရုန်းကန်ရလဲဘဝလေးရည်တည်မှုအတွက်နော်။တရားလေးအထုတ်ပါဆိုလဲစိတ်ကတော့အထုတ်ခြင်းနဲ့ဒါပေမဲ့အခွင့်အရေးတွေက သိမပေးကြဘူးမိမိရဲ့ဘဝရည်တည်မှုဇာဝနေရဲ့အတွက်ရုန်းကန်နေရတဲ့အပိုင်းတွေကသိများပါနော်ပြမပြီမှာကတော့အဲ့ဒီလိုမဟုတ်ဘူးဒီပြုစုပြုထောင်လိုက်တဲ့ဒီဇံကံတရားတွေရဲ့စွမ်းအားကြောင့်ပြမပြီရောက်သွားပြီဆိုရင်မိမိရရှိထားတဲ့ဇာဏဒုက္ခဇံချမ်းသာလေးကိုပဲခံစားပြီးနေရတယ်။သာဝနေရဲ့အတွက်ရုန်းကန်စရာအကြောင်းလည်းမရှိဘူး ဘုံဗိမာန်နေဆိုလို့ရှိရင်လည်းဘုန်းကြီးတို့ကုတီးရအိမ်ကြီးတဲ့တော့အများကြီးကြီးပါတယ်ယူဇနာနဲ့ခြီးပြီးရှိကြတာနော်အဲ့ဒီယူဇနာနဲ့ခြီးပြီးကြီးကျယ်နေတဲ့ဒီဘုံဗိမာန်တွေကဒဏိတို့ဝါတို့နဲ့စောက်ထားတာတော့မဟုတ်ပါဘူးနော်ကံအားလျော်စွာယရနာအမျိုးမျိုးနဲ့တိဆောက်ထားတဲ့ဘုံဗိမာန်ကြီးဖြစ်ကြတယ်ဒါတွေကိုမမိုးစေခြင်းလို့ပြောတာတော့မဟုတ်ဘူးတဘာဝကသာပြောတာပါသို့တော့လူပြည်မှာတကူကြီးတာက အဲနတ်အဲဗြဟ္မဗိမာန်တခုရှိတာကယောက်ျားလည်းမရှိဘူးမိန်းမလည်းမရှိဘူးအဖိုးကြီးနဲ့အဖွားကြီးရံဖြစ်ဖို့ရှိအောင်မလားမိချီကျုံဖို့ရှိအောင်မလားမရှိတော့ဘူးဟုတ်တယ်မလားကောင်းလားမကောင်းလားကောင်းပါတယ်ဒါကရောက်တဲ့တယောက်ရံဖြစ်ပြီးနေရတော့အကုသိုလ်တရားတွေတိုးပေါ်တဲ့ဌာနပဲစာဝဏီရဲ့အတွက်ရုံးကန်တော့အစင်မပြင်းရင်လည်းကံကအကျိုးမပေးဘူးဆိုလို့ရှိရင်လည်းဆုံးရှုံးကြပြန်တယ်နော် ဒါဒီဘဝတွေကသိကောင်းတာတော့မဟုတ်သို့တော့ဘုရားအလောင်းတော်များကတော့ဒီပြမပြီးကိုသိမကြိုက်ပါဘူးမကြိုက်တာကပြမပြီးမှာပါရမီကိုဖြည့်ဖို့ရန်အတွက်လုံလောက်တဲ့ပြည့်ပြည့်စုံစုံဖြည့်နိုင်ဖို့အတွက်လုံလောက်လောက်အကြောင်းမရှိဘူးဆိုလိုတာကဥပဒါနပြုခြင်းနဲ့ဟိုမှာအလှခံပုဂ္ဂိုလ်မရှိဘူးဘဝလှူခြင်းနဲ့တလှအလှခံမဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးမိမိဖြည့်ခြင်းအမဲ့ဒါနပါရမီဟာအောင်မြင်မြင်ဖြည့်ခြင်းဖို့အမတန်ခက်တယ် သီလပါရမီကတော့ဖြစ်တယ်တော့ဖြစ်မယ်သမထဘာဝနာဖြစ်တယ်တော့ဖြစ်မယ်ဝိပဿနာကြတော့ဒီလူမြေကဒီထောင်ထားတဲ့မျိုးစေ့ကောင်းကောင်းမပါခဲ့ဘူးဆိုရင်တော့တော်အခက်အခဲရှိပါတယ်ဒါကြောင့်ဘုရားအလုံးတော်များဟာအဓိမုဒ္ဓိမရဏခေါ်တာပေါ့လေဘုန်းကြီးတို့စာပေကတော့အဓိမုဒ္ဓိမရဏဆိုတာကတော့သိခြင်းတဲ့အချိန်ခါမှာသိလို့ရတဲ့ဤစနစ်ပါဒါကနိယတဗျာဒိတ်ပန်ဆင်မြန်းထားပြီးတဲ့ဘုရားအလုံးတော်များမှသာရရှိနိုင်တဲ့စွမ်းအားတစ်ခုပဲ။ သူတို့ဗြဟ္မပြည်ကိုအကြောင်းအလျော်စွာရောက်သွားပြီဗြဟ္မပြည်မှာပါရမီဖြည့်ဖို့ဆိုတဲ့အကြောင်းတွေကသိပြီးအာမကောင်းမှုဆိုရင်ချက်ချင်းလူပြည်ကိုဆင်းရဲတယ်ဆိုတဲ့စိတ်ကညှို့လိုက်တဲ့လူပြည်ကိုပြန်ပြီးပြိတ္တန်တွေတည်နေပါတယ်ဒါမျိုးကိုအဓိမုဒ္တိမရဏလို့ခေါ်ပါတယ်နော်ဒါကတော့ဘုရားအလုံးတော်မြေတဗျာဒိပန်ဆင်မြန်းထားပြီးတဲ့ဘုရားအလုံးတော်များမှသာရရှိတဲ့ဤစနစ်တစ်ခုပဲသို့တော်ဘုန်းကြီးကြိုက်တဲ့ဤစနစ်တစ်ခုတော့ရှိသေးတယ် တလောကဘုန်းကြီးတို့ပြောခဲ့တဲ့သမ္မာဝရီမိဖုရားတို့ဆင်ကြတော့နော်လူပြည်မှာသူတို့ကမေတ္တာဆံကိုအခြေခံပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုစည်းပြန်လိုက်တဲ့အတွက်တချို့ကသောတာပန်တချို့ကသက္ကာရကံတချို့ကအနာကံအထိရောက်တယ်အနာကံသူတော်ကောင်းများကတော့သိပြီးရင်ပြမပြီကိုကျင်းတည်ရောက်တယ်ဒါကတော့ဓမ္မတာပဲသောတာပန်သက္ကာရကံဤလည်းအကရွတ်ဒီမိမိတို့ပွားများထားတဲ့မေတ္တာဆံတွေကိုမလျော့ကြအောင်တည်တည်တဲ့အောင်ထိန်းထားနိုင်ခဲ့မယ်ဆိုရင်သူတို့လည်းပြမပြီမှာသွားဖြစ်လို့ကဖြစ်နိုင်တယ် ဖြစ်လိုက်တဲ့အချိန်ကမှဒီသောတပန်အရိယာသူတော်ကောင်းတွေသို့မဟုတ်တက္ကတကအရိယာသူတော်ကောင်းတွေကိုလည်းဇာနအနာဂမီလို့ခေါ်ပါတယ်ဆိုလိုတဲ့အဓိပ္ပာယ်ကတော့အရိယာသူတော်ကောင်းအဖြစ်နဲ့ပြမပြည်ကိုရောက်သွားရင်အဲ့ဒီအရိယာသူတော်ကောင်းဒီလူပြည်နတ်ပြည်ကိုဘယ်တော့မှပြန်မလာတော့ဘူးမကောင်းဘူးလားခုနဘဝအတွင်းအဲ့ဒီပြမပြည်မှာကျင်းတယ်ယဟန္တာဖြစ်ပြီးတော့ပြိနိဗ္ဗာန်ဆန္ဒမှာဖြစ်တယ် ဒီတော့အပင်လေးပုံကတော့သူကကျင်းတယ်လွတ်မသွားဘူးလားအဲ့ဒီလက်မကလေးတော့ရအောင်ယူထားဖို့မကောင်းဘူးလားဟမ်သိကောင်းတဲ့ဒါအသက်ရှင်ခိုင်ကလေးပဲနော်အဲ့ဒီလိုရအောင်ယူထားနိုင်ဖို့အတွက်ကဒီဝိပဿနာကအရေးကြီးတယ်တကယ်ဇန်သက်တဲ့နဲ့သွားကြရင်တော့မသေးချဘူးပြန်လျှော့ကြခြင်းလေကြတတ်တယ်ဝိပဿနာနဲ့စနစ်တကျပွားများအထုတ်လို့သောတာပန်တော့မဟုတ်တဂရကံအဆင့်လောက်အထိအ ਨੇ ဆုံးသောတာပန်အဆင့်လောက်ထိရောက် ထိုပုဂ္ဂိုလ်ကပြမတ်ပြီးသွားခြင်းလဲဆိုရင်တော့ဘာလို့ရလဲဆိုတော့မိမိနှိမ့်ချိုက်တဲ့ဇန်တစ်ခုကိုတော့ specialize လုပ်ထားရတယ်ပေးသိချာချာပွားထားရတယ်သိသိချာချာပွားတယ်ဆိုတာကလိုချင်တဲ့အချိန်ချက်ချင်းရအောင်ပွားထားရတယ်ဓမ္မသူကဒီကဏ္ဍကာလမှာကိုမိမိကစနစ်တကျပွားလို့အောင်မြင်မှာအဲဒီတော့ အကယ်၍သောတာပတိမဉ္ဇဉ်ဘုံဉဏ်လောက်အထိရောက်ထိုင်ရင်ဒီမဉ္ဇဉ်တွေကမိမိရချပြီးတဲ့ဇံကိုမလျော့ကြအောင်ထိမ့်ပေးထားနိုင်တဲ့ဆွမ်းအားရှိပါတယ်။ရှိတဲ့အတွက်ကြောင့်ထိုပုဂ္ဂိုလ်ကမိမိကအလိုရှိခဲ့ရင်အလိုရှိခဲ့ရင် ပြောတာပါတချို့ကပြမပြီးမဖြစ်ချင်ကြသေးဘူး။နည်းနည်းဆုံးရင်တွေ့ချင်ကြသေးတယ်ဆုံးရင်ကြသေးတယ်ပေါ့နော်။အဲဒီလိုဆိုတော့အဲဒီလိုပုဂ္ဂိုလ်တွေအတွက်ကတော့လူပြီးသုံးဖို့နတ်ပြီးမှဖြစ်မှာပဲ။ တွေ့ကျင်ဆုံကျင်တဲ့စိတ်ထားမရှိကြတော့ဘူးဆိုလို့ရှိရင်တော့သူကပြမပြီမှာဖြစ်နိုင်တဲ့ဆွမ်းအားရှိပါတယ်။အကယ်၍ပြမပြီမှာဖြစ်ဖို့ရန်အတွက်ခိုင်လုံတဲ့အကြောင်းကဒီဝိပဿနာဖြစ်တယ်။ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုစနစ်တကျစီးပြန်လို့မိမိတို့သောတပတ္တိမဉဏ်ပူဉဏ်လောက်အဆင့်အထိရောက်ရှိခဲ့မယ်ဆိုရင်တော့ကျင်းတည်ဒါကတော့လက်မရပြီနိဗ္ဗာန်ကိုမြမပြီကပဲဝင်တော့မယ်လူပြည်နတ်ပြည်ကိုဘယ်တော့မှမပြန်တော့ဘူးနော်။ ဘုန်းကြီးတို့တက္ကကြီးတွေကြားဘူးကြလိမ့်မယ်ထင်တယ်အဟံပတိဖြစ်မှာနော်တရားရှင်ကိုတရားဟောတော်မူဖို့ရန်လျှောက်ထားတောင်းပန်တဲ့ပြမာကြီးပဲဒီပြမာကြီးကိုကြည့်လိုက်ရင်သူကကတ္တဗဘုရားရှင်လက်ထက်တော်ကကတ္တဗဘုရားရှင်ရဲ့အတပိသာဝကယဟန်တော်တစ်ပါးဖြစ်ပါတယ်သူ့ဘွဲ့ကတော့ဘဟကအမည်ကြီးတဲ့ယဟန်တော်ပဲသူကအနာဂမိမညာပုညာအထိဝိပဿနာဘာဝနာကမ္မထံကိုစီးပြန်ထားတဲ့အနာဂရိယသူတော်ကောင်းဖြစ်ပါတယ် ဒါဖြင့်သေတဲ့အနာဂါရိယသူတော်ကောင်းတို့အဖို့ကတော့ယေဘုံရစိကံအရခါတော့သုဒ္ဓဝဒပြမပြီးမှအဖြစ်များပါတယ်သို့တော့သူကသုဒ္ဓဝဒပြမပြီးကိုမရွေးချယ်ဘူးပရမဇံဘုံပရမဇံပြမဘုံမဟာပြမဘုံကိုပဲသူကရွေးချယ်တယ်ရွေးချယ်လိုက်တော့ပရမဇံမဟာပြမဘုံကိုရောက်ရှိစေနိုင်တဲ့စွမ်းအားရှိတဲ့တရားကတော့ဒီပရမဇံပဲဖြစ်ပါတယ်ဒီပရမဇံကိုသူကအလေးကရုပြုပြီးဖွားထားတယ်ဖွားထားလိုက်တဲ့အတွက်ကြောင့်သူကပရမဇံပြမဘုံကို တည်တည်အကြောင်းမဲ့မှာရောက်ရှိသွားတာ။ဘာကြောင့်သူကဒီပထမဇန်ဘုံကိုရွေးချယ်တယ်ဆိုတော့အကြောင်းပြတဲ့တော့မရှိပါဘူး။ဘုန်းကြီးခမန်းကြည့်တာကတော့အခုလိုပေါ့ဓမ္မစကြာဒေသနာတော့ခေါ်ပြီးဆိုကြစို့နော်။ဘုံမဇုံနတ်တွေကနေစပြီးကြွကြွလိုက်တော့သုတ္တမရိဏတ်တွေသုတ္တမရိဏတ်ကရိယာနေတာဝရိဏာယာမတုတိတာနိမနာရတိပြပရဏိမိတဝဒဝတိဆိုပြီးနတ်ပြည်၆တာအစဉ်စဉ်ကြွကြွသွားတယ်။နောက်ဆုံးပထမဇန်ဘုံတိကျတော့ပထမဇန်ပြမာတွေကခေါ်တော့ စသိတယ်ဒါစက္ကန့်ပဲမိနစ်ပိုင်းအတွင်းမှာကိုသိနိုင်တယ်အဲ့ဒီဥတီကြလားလို့တော့ခံမှန်းရပါတယ်နောက်တစ်ခုကတော့ခွန်ကြီးတို့ဂတိကာရဥဒိန်တဲ့ကြီးပဲဂတိကာရဥဒိန်တဲ့ကြီးကြီးလိုက်မယ်ဆိုလို့ရှိရင်လေသူကကတ္တဗဘုရားရှင်ရဲ့အတူပြီးအလုတ်ကျွေးဥပဒကထေရကတူဖြစ်တဲ့အနာဂမ်မိမညံဖွညာအတိဆိုင်ရင်းမမြင်မိဘနှစ်ပါးကိုပြုစုလုံကျွေးနေရတဲ့အတွက်သူက ယဟန်သာသနာ့ဘုံဝင်ရောက်ပြီးရှင်ဟန်တို့မပြုတ်နိုင်ဘူးဒါပေမဲ့ဆေဘာသီလနဲ့သူကမိဘကိုပြုစုလူကျွေးနေပါတယ်အိုးလေးတွေပုတ်ပြီးတော့ဒီအိုးလေးတွေကိုထိုင်းပြီးမရောက်နိုင်ဘူးရောင်းဝယ်တာလည်းသူမလုပ်ဘူးဒါပေမဲ့အင်းရှင်းမှာတော့ချထားတယ်ချထားပြီးဇာလေးတခုတော့ရေးထားတယ်ဒီအိုးနဲ့တံပိုးချင်းညီမျှတဲ့ဆံတော်၎င်းစီတော်၎င်းစားတော့ဖွယ်ပစ္စည်းတခုကိုထားခဲ့ပါဆိုပြီးဒီလောက်ပဲသူရေးထားတယ်အိုးနဲ့အင်းရှင်းမှာချထားတာအချင်းတိုင်းသူကတော်တော်ပြီးအိုးပုတ်ဖို့ထင်းခွေရတယ် အိုးဖို့ဖို့ရအိုးလို့ဖို့ရအတွက်ရှင်နေတော့ပြီးတော့ရှာဖွေရတယ်သူစောင့်ပြီးမရောက်နိုင်ဘူးတန်တဲ့အချိန်ကမှမနေ့ပိုင်းဆိုလို့ရှိရင်တော့ကတ္တဗဘုရားရှင်ဆွမ်းကတ္တဗဘုရားရှင်အတွက်ဆွမ်းကိုသူကပြုစုရတာပြုစုလုပ်ကြည့်ရတယ်ကတ္တဗဘုရားရှင်ကလည်းသူ့ကိုချီးမြှောက်ခြင်းတဲ့အတွက်နေ့စဉ်သူ့အိမ်ကိုကြောက်ကြပြီးတော့ဆွမ်းခံပါတယ်ဆွမ်းစားတယ်အိမ်မှာပဲဆွမ်းစားတယ် အဲ့ဒါကြောင့်မနေ့ပိုင်းမကသဗ္ဗဘုရားရှင်အတွက်ဆွမ်းကို စီစဉ်ပြီးတော့ဘုရားရှင်ကိုဆက်ကပ်တယ်ပြီးရင်မိဘနှစ်ပါးကိုကြွေးတယ်ပြီးတော့သူကအလုပ်သွားတယ်အဲ့ဒါကြောင့်သူ့မှာဒီအိုးတွေဖုတ်ထားပြီးမလို့ထိုင်ရောက်နိုင်တဲ့ဆွမ်းအားမရှိသို့တော့ဒုက္ခဒုချင်းခါကလူတွေကအသက်2000တန်းဖြစ်တော့ငါးပါးသီလတော်မြဲတဲ့ပုဂ္ဂိုလ်ကတော်များပါတယ်ဒါကြောင့်သူတို့အိုးကိုလာယူတဲ့ပုဂ္ဂိုလ်တွေကလည်း ယူခြင်းလို့ယူတော့မသွားပါဘူးခုခေတ်ခုခေတ်ကတော့ဖြတ်ထိုင်တော့အကုန်ပွားသွားမယ်တဲ့။အိုးနဲ့ထိုက်တဲ့တံပိုးမကပစ္စည်းတွေကိုသူတို့အိမ်လိုသဘောထားပြီးအိမ်ထဲမှာဆံအိုးတွေကိုဆံတွေထည့်တယ်။စီအိုးတွေကိုစီတွေထည့်တယ်ဆက်ပြီးဒီလိုပြုစုလုပ်ကြည့်ကြပါနော်။ဘာဖြစ်လို့လဲ။ဒီသူတော်ကောင်းကြီးကိုတော့မလှက်ပတ်သင့်ဘူး။သူကကတ္တဗဘုရားရှင်နဲ့ မျက်မမြင်မိဘနှစ်ပါးကိုပြုစုလှုပ်ကြွေးနေတဲ့သူတော်ကောင်းဖြစ်တယ်ဆိုပြီးတော့ရိုးသေးသေးလေးလေးဆဆနဲ့မိမိအိမ်လိုသဘောထားပြီးတော့အိမ်ထဲမှာဝင်ပြီးဆန်ရှိတဲ့နေရာမှာဆန်ဆန်အိုးရှိတဲ့နေရာဆန်တွေပြည့်အောင်ထည့်ပေးတယ်။စီအိုးရှိတဲ့နေရာမှာစီတွေပြည့်အောင်ထည့်ပေးပါတယ်။စသဖြင့်စားပွဲတော့ပွဲတွေထည့်ပေးတယ်။အဲ့ဒီအချိန်ခါမှာမိဘတွေလည်းကွန်လုံးပြီးဆိုကြပါစို့။နည်းနည်းလေးဒီနေရာမှာအလွန်ကျဉ်းတဲ့ဖွယ်ကောင်းတဲ့ ဇက်ကြောင်းလေးတစ်ခုတော့ရှိပါတယ်။ဒီချိန်မှာကတ္တဗဘုရားရှင်ရဲ့ခန္ဓာကိုယ်ကြီးအကြောင်းတော်ကမိုးယုံနေတယ်။မိုးယုံနေတဲ့အချိန်ခါမှာကဲဂတိကာရဥဒင်းတဲ့အိမ်မှာသွားပြီးတော့မြက်အမိုးခေါ်တာပေါ့လေဘုန်းကြီးတို့ဒီနေ့တို့သက်ငယ်တို့ဒါတွေကတော့အလုံးကိုမြက်အမိုးပဲခေါ်ပါတယ်။အဲ့ဒီအမိုးကိုသွားအလှခံကြရေးဆိုပြီးရဟန်းတွေကိုလွတ်လိုက်ဂတိကာရဩဒင်းတွေကလည်းအိမ်မှာမရှိဖြစ်နေတယ်မျက်မြင်မြင်မိဘနှစ်ပါးကလည်းဘယ်လိုပြောလဲရှင်ဖျား ိုးလျံနေတဲ့မြက်အမိုးဆိုတဲ့အိမ်မိုးစရာကတော့မရှိပါဘူးအကိအလိုရှိခင်တပည့်တို့အမိုးထားတဲ့တပည့်တို့တွေရဲ့အိမ်အမိုးကိုခွာယူသွားပါစေတနာကသိကောင်းနေတာမျက်မမြင်မိပါနှံ့ပါယဟန်ကြီးကလည်းခွာပြီးယူသွားတယ်ယူသွားလိုက်တဲ့အချိန်ကမှကန္တဗဘုရားရှင်တို့ကိုတလောက်တောင်ချီးမြှောက်ထားပဲဆိုပြီးမိဘတွေကဝမ်းသာတာအဲ့ဒီဝမ်းသာမှုကဘလောက်ကြာသွားလဲဆိုတာနှစ်ပတ်ကြာတယ် နှစ်ပတ်တည်းစိတ်ထဲမှာဝမ်းသာနေတယ်ဂတိကာရဩဒိန်းတယ်ကလည်းနှစ်ပတ်ကြာတယ်ဒီဝမ်းသာနေတာဘုရားရှင်တို့ကိုတလောက်ချင်းမြောက်နေခြင်းဆိုပြီးတော့ဒါဖြစ်လေသူတို့အဲ့ဒီအိမ်ကိုပြန်မမိုးပါဘူးပြန်မမိုးပဲနဲ့မိုးမြအကဲ့ရွာကဲ့ရွာကဲ့အဲ့ဒီအိမ်ပေါ်မှာမိုးပေါက်ဘယ်တော့မှမကြဘူးအဲ့ဒီမိုးပေါက်မကြတာဘာကြောင့်လဲဆိုတော့ဒီမျက်မမြင်မိဘနှစ်ပါးရဲ့ကုသိုလ်စေရနာရဲ့စွမ်းအားကြောင့်မိုးမေမိုးရင်မကြခြင်းဖြစ်တယ် နောက်ပိုင်းမိဘတွေကွယ်လွန်သွားပြီးဂတိကာရဥဒင်းတယ်လည်းမရှိတော့ဘူးအဲ့ဒီအနာကလူတွေကတောမှသွားအလုလုခဲ့ရင်အကင်းမြမိုးရွာခဲ့မယ်ဆိုရင်အဲ့ဒီဂတိကာရဥဒင်းတို့နေရာမှာသွားပြီးအလုလုတယ်အဲ့ဒီနေရာမှာဆိုမိုးမဆိုးအဲ့ဒီတကောအာနိသင်သည်ဒီကဘာတည်တည်တည်ရှိနေလိမ့်မယ်ဝမ်းသာဖို့မကောင်းဘူးလားဒါသူတို့စေရနာတွေဒါပြင်ဒီမှာပြောချင်တာကဂတိကာရမိဘတွေလည်းကွယ်လွန်သွားပြီဂတိကာရဥဒင်းတယ်ကွယ်လွန်တော့သူကတော့ အဂဏိတဖြစ်သုဒ္ဓဝါဒ၅ပုံထက်ကအမြင့်ဆုံးဖြစ်တဲ့အဂဏိတဖြစ်မှပြီကိုသူကရွေးချယ်ပါတယ်ဆိုလိုတာကတော့ဘုန်းကြီးတို့ဒီအနာဂံသူတော်ကောင်းများကဘယ်ဇံကိုပဲဖြစ်ဖြစ်ပွားများလွယ်လွယ်ကူကူနဲ့ရတယ်။ဇံရဲ့ဆန့်ကျင်ဘက်ဖြစ်နေတဲ့နိဝရဏကိလေသာအငြိကြီးတွေကိုသူကအကျွင်းကြံသူတို့ကအကျွင်းကြံမရှိဂုံစင်အောင်ပယ်တတ်ပြီးဖြစ်တယ်။ဒါကြောင့်ဘယ်ဇံကိုပဲပွားများပွားများလွယ်လွယ်လေးနဲ့ချက်ချင်းရနိုင်။ရနိုင်ပြီနဲ့မိမိတို့ရဲ့ဥတည်ချက်အပေါ်မှာမူတည်ပြီးတော့ ဒီဇန်တွေကအကျိုးပေးကြတာဖြစ်ပါတယ်နော်ဒီတော့မိမိကအဂနိတဘုံသွားခြင်းလဲဆိုရောက်တယ်အဂနိတဘုံရောက်တယ်ဒီတော့အဂနိတဘုံရောက်တဲ့အချိန်ခါမှာဂတိကာရဩဒိဋ္ဌကဘာလုပ်တယ်လဲကတ္တဗဘုရားရှင်လက်ထက်တော်တုန်းကသူ့ရဲ့မိတ်ဆွေဖြစ်တဲ့ပုဂ္ဂိုလ်ကတော့ဘုန်းကြီးတို့ဘုရားအလုံးတော်ဇောတိပါဠလွတ်လင်ဖြစ်ပါတယ်ဒီဇောတိပါဠလွတ်လင်ဟာဘုရားဖြစ်မယ်ဆိုတာကိုကတ္တဗဘုရားရှင်ကလည်းဗျာတိပေးတယ်သူကလည်းယုံကြည်တယ် ယုံကြည်တဲ့အတွက်ငါမိတ်ဆွေဘယ်တော့မှဘုရားဖြစ်မလဲဆိုတာကမ္ဘာဒီမြမပြေကနေပြီးတော့အမြဲတမ်းစောင့်ကြည့်နေပါတယ်။နောက်ဆုံးသိတ္တတဘုရားသိတ္တတမင်းသားတောထွက်တဲ့အချိန်ကမှအနောမှာလောင်ကမှသွားပြီးပရိက္ခရာရှိပါလှူဒန်းတဲ့ဒီဂရိခရာပြမကြီးပဲ။ယံအလောင်းတော်ကလည်းဂရိခရာပြမကြီးလှူဒန်းတဲ့ပရိက္ခရာရှိပါကိုဆင်မြန်းပြီးတဲ့အခါသူ့ရဲ့ဝလောတဲ့အဆုံးကိုကောင်းငင်ကိုမြောက်လိုက်တယ် ဘုရားရှင်စီဧကံဖြစ်မှာဆိုလို့ရှိရင်ဒီဝလတော်သည်မြေတို့မကြပါစေတည်းဆိုဒိဋ္ဌံပြီးမြောက်လိုက်တာဒီဝလတော်ကိုဒီကတိကာရဥဒိနေကယူဆောင်ပြီးတော့အဂနိဋ္ဌဗြဟ္မပြီးမှာဒုဒ္ဒစေရီဆိုတဲ့စေရီကြီးတဆူတည်ထားပါတယ်အဲ့ဒီစေရီကအဝင်းအဝိုင်းက12ယုဇနာရှိတယ်အမြင့်က12ယုဇနာရှိတယ်ယရဏ9ပါးဖြင့် တည်ဆောက်ထားတဲ့ဇီရကြီးဖြစ်ပါတယ်ဥဒ္ဒသဲတို့ခဲတို့တခုမှမဟုတ်ပါဘူးဒါဟာဘာဖြစ်လို့လဲကံတရားရဲ့စွမ်းအားပဲနော်သူတည်ထောင်ခဲ့တဲ့အနာဂမိမညံတို့တိုင်အောင်သောကုသိုလ်ကံဒီကကုလိုဖြစ်ပေါ်လာအောင်အကျိုးပေးလိုက်တာပဲ32ယောဇနာဆိုတော့ဒီယောဇနာကို10မိုင်နှုန်းနဲ့တွက်ရင်မိုင်120လောက်ဖြစ်နေပြီ အဲ့ဒါလောက်ကြီးမားတဲ့ဇေတိကြီးတခုလူဇေတိကြီးတစုခုလို့လူပြည်မှာရှိတာသူကယရနာခုနှစ်ပါးနဲ့တိဆောက်ထားတဲ့ရွှေရင်ငွေတွေနဲ့အဲ့လောက်ကြီးကျယ်တဲ့ဒုတဲ့ကြီးမားတဲ့ရွှေရင်ငွေတွေကိုပိုင်နေတဲ့လူသားတအုပ်ဒီနေ့လူလောကမှာရှိတာမရှိပါဘူးဒါကုသိုလ်ကံတို့ရဲ့စွန့်အင်ဟာအမြဲတမ်းကြီးမားပါတယ်နော်နောက်တစ်ခုကတော့နာမည်ကျော်ဖြစ်တဲ့ဥပကကြီးပဲဒီကကြီးတွေကြားဥကြမဲ့ဥပကနဲ့ဒေါ်ဆာဝါတို့ ဥပကကြီးကမြတ်စွာဘုရားကအခုဓမ္မစကြာတရားဒေသနာတော်ဟောကြားတော်မူတဲ့အချိန်ခါမှာဘောရိမန္တန်ကနေပြီးတော့ဗာရဏသီပြည်ဣတိပတနာအမိရတဲ့မိဂရဝံတော်ကိုကြွတော်မူပါတယ်ရှင်းရှင်းဘုရားရှင်တို့ကတော့ရေပုံရအဖြစ်ကောင်းကင်ခီးဖြင့်ဇံအဘိညာဉ်နဲ့ကြွတော်မူတယ်ဘုန်းကြီးတို့မြတ်စွာဘုရားကတော့ဒီဥပကကြီးကိုချီးမြှောက်ခြင်းနဲ့အတွက်ခြေလျင်ကြွတော်မူပါတယ် 15ယူဇနာဆိုတော့ဇမိန်တုံးနဲ့တွက်မယ်ဆိုရင်တော့မိုင်150လောက်တော့ရှိမှာပေါ့နော်အကယ်၍ရှစ်မိုင်တုံးနဲ့တယူဇနာကိုရှစ်မိုင်တုံးနဲ့တွက်မယ်ဆိုရင်တော့မိုင်100ပေါင်းချင်လောက်ရှိမှာအဲ့ဒါလောက်ဝေးကွာတဲ့ခီးကိုဘုရားရှင်ချင်းချင်းလင်ကြွတယ်ဘာကြောင့်လဲဒီဥပကကြီးချင်းပြောချင်းဥပကကထိုးခြင်းကမှအဝတ်မောတက်တက်ကြုံးပါပဲနော်ဘုဒ္ဓခါဘောဓိမန္တေကနေပြီးတော့ခရာကိုကြွလိုက်တဲ့အခါလက်ခုလက်မှသူဥပကကြီးနဲ့ဆုံတာပဲဒီနေ့ တွေ့ရှိရတဲ့လမ်းနဲ့တော့မတူဘူးဘုရားရှင်ဘယ်ပုံဘယ်နည်းဒီခရာကနေခရာတိသအရကနေပြီးတော့ဣတိပဒနာမိဂရဝံတော်ကိုကြွတယ်တော့မပြောတတ်ဘူးဒီနေ့မောတော်လောကတော့ပုံစံတစ်မျိုးနဲ့သွားထားပါတယ်အဲဒီတော့အဲ့ဒီလမ်းခုလမှာဒီဥပကာကြီးနဲ့တွေ့တော့တရားဆွေးနွေးခွင့်လေးအသင့်တင်ရတယ်ဥပကာကြီးကဘုရားရှင်ရဲ့ဥပရိတံပတ္တိနဲ့ပြည့်စုံပုံအသားအေရိယကြည်လင်တောက်ပါပုံဒါတွေကိုကြည့်ပြီးတော့သူကတော်တော်လေးကျင့်တတ်တဲ့အတွက် အရှင်အရှင်ဘုရားအရှင်ဘုရားဟာမိသည့်ပုဂ္ဂိုလ်ရဲ့တပိတော်ဘကဖြစ်ပါတယ်စသည်ဖြင့်ပြီးတော့ငါအနန္တဇိနပဲငါဆရာမရှိဘူးငါအနန္တဇိနဖြစ်တဲ့စသည်ဖြင့်ဘုရားရှင်ကဟောတာအမိန့်ကြီးလိုက်တော့ဒီစကလုံးလေးကသူနာတဲ့စွဲနေတယ်ဟုတ်လိမ့်မယ်ဟုတ်လိမ့်မယ်ဆိုပြီးတော့သူကခေါင်းလေးညှိပြီးထွက်သွားတယ်ဘုရားရှင်ကလည်းဆက်တရားမဟုတ်ဘူးအကြောင်းကသူ့မှာအိန္ဒိတွေကမင်းကျက်သို့တော့ ဒီလိုတွဲဆုံခြင်းသည်သူနှုံတစ်ချိန်မဲ့ဖို့နိဗ္ဗာန်ရဖို့အကြောင်းဖြစ်မယ်ဆိုတာဘုရားရှင်ကသိတယ်။သိလိုက်တဲ့အချိန်ကကြတော့ဘုရားရှင်ကအခုလိုလာကုလမှာတွဲခွင့်ပေးလိုက်ခြင်းဖြစ်ပါတယ်။တစ်ချိန်ကြတော့အာလုံးကြောက်မှုတဲ့အတိုင်းသူကဒေါ်ရဇနဘုတ်တခုသွားပြီးတော့အဲဒီဒေါ်စာဝါနဲ့အကြောင်းပါတယ်ဆိုကြပါတော့နောက်ဆုံးဒေါ်စာဝါစူလိုက်အောင်လိုက်ဆောင်းလိုက်လှုပ်ထားတဲ့နောက်ဆုံးသူအဲဒီဥပကရဲ့လမ်းတယောက်ရတော့ထွက်လာခဲ့တယ်။ငါမှအာကိုစီယအနန္တစိတ္တ ခေါ်တဲ့ဆရာရှိပါတယ်ငါဟာဆရာမရှိတဲ့ပုဂ္ဂိုလ်မဟုတ်ပါဘူးဆိုဒီလိုပြောပြီးသူကအိမ်ကနေဆင်းလာတယ်ဒါကြောင့်ဘုန်းကြီးကတော့ရဖြစ်တာကောင်းတယ်လို့နည်းနည်းထင်တယ်ဟမ်ဘယ်နဲ့တော့တခါကြီးဒီမကြီးတွေကောင်းလားမကောင်းလားဟမ်ကောင်းတာကဒီလိုဥပကကြီးကဒေါသဝါစောင်းလိုက်မြောင်းလိုက်လို့တော့ဒါတော့သူလည်းစိတ်ပြေလာပြီးတော့ထွက်လာတော့ဇေတုံကျောင်းတိုင်ကိုသူကရောက်ရောက်မယ် ရောက်မဲ့နေ့မှာဘုရားရှင်ကလည်းမြင်တော်မူတဲ့ဥပက္ခကြီးဒီနေ့ရောက်မယ်ဆိုတာယဟန်နေကိုမှတ်ထားတဲ့ဥပက္ခကြီးအကယ်၍လာခဲ့ရင်အနန္တစိညာလို့မေးပြီးဒီကြောင်းကိုရောက်ခဲ့ရင်ငါဘုရားထံခေါ်ခဲ့ပါဆိုပြီးတော့ယဟန်နေကိုအမိတ်ရှိထားတယ်ရောက်လာတဲ့အခါမှာသူကလည်းဒီတိုင်းပဲအနန္တစိညာဘယ်မှာလဲလို့မေးတယ်မေးလိုက်တဲ့အချိန်ကမှမေးလိုက်တဲ့အတိုင်းပဲဘုရားရှင်ထံခေါ်သွားလိုက်တော့ဘုရားရှင်ကဥပက္ခ ရှင်ရှင်ဟန်မပြုတ်ခြင်းဘူးလို့ဆိုပြီးတော့တက်ရိုက်မေးလိုက်တော့ပြုတ်ခြင်းတဲ့အကြောင်းသူကပြောတော့ရှင်ဟန်ပြုတ်လိုက်တယ်ပြုတ်ပြီးတော့သူကအပြင်းထန်တရားအထုတ်လိုက်တော့မရောက်သွားလဲအနာဂမိမညာစိုက်သွားပါတယ်စိုက်ပြီးအဲ့စိုက်ပြီးတဲ့အချိန်လောက်မှဒေါသဝါကလည်းတကယ်တော့ဥပကကြီးထွက်သွားတော့သူနဲ့လည်းစိတ်မကောင်းဘူးနဲ့တွေ့တယ်နောက်ကနေလိုက်လာပြန်တယ်နောက်ကနေလိုက်လာလိုက်တဲ့အချိန်ခါကျတော့ တာဝတိရောက်တဲ့အခါဥပက္ခကြီးရှင်ဟန်ပြုသွားပြီလို့သူကသိတယ်။သိလိုက်တော့သူကဘာလုပ်လဲ။သူကဘိက္ခုနီတောင်းသွားပြီးတော့သူလည်းဘိက္ခုနီပြုလုပ်လိုက်။မကောင်းဘူးလား။ကောင်းတယ်သိကောင်းတယ်နော်။သူကလည်းအပြင်းထန်တရားအထုတ်လိုက်တာလူ့ဘဝမှာသူကယဟန္တာဖြစ်သွားတယ်။ဒါယံဖြစ်တဲ့အကျိုးပဲ။ဟုတ်တယ်မဟုတ်လား။ဒကာကြီးတွေအကေတရားနဲ့တရားမခွဲနိုင်ဘူးဆိုရင်ဒီလိုဖြစ်ပါမလား။ဘယ်နဲ့တော့လူမကြီး။ အဲ့ဒါပဲရံဖြစ်တဲ့အကျိုးကတသိကောင်းတာနော်အဲ့ဒါနဲ့ဥပကကြီးကမကြခင်ကွယ်လွန်သွားပြန်တယ်ကွယ်လွန်တော့သူကအဲ့ဒီအဝိသုဒ္ဓဝန္တ၅ဘုံနဲ့ကအဝိဟာဘုံဆိုတာကိုရောက်သွားတယ်ဒါသူရဲ့ဆန္ဒပဲသူရွေးချယ်လို့ရတယ်ရောက်သွားပြီအဲ့ဒီအဝိဟာဘုံရောက်တဲ့နေ့တည်းနဲ့တည်းသူကမမေ့မလျော့တရားကိုဆက်ပြီးပွားများအထုတ်လိုက်တာ မကြမီအတွင်းမှာပဲယဟန္တာဖြစ်ပြီးပြိဋိဘံဆံသွားတယ်။ဒါကြောင့်နှစ်ယောက်သလုံးပြိဋိဘံဆံရပါတယ်နော်။ဒါရွေးချယ်ခွင့်ပဲ။ဒီရွေးချယ်ခွင့်တွေကဒီသာသနာတော်တွင်မှာရရှိနိုင်ပါတယ်။ဟုတ်တယ်မလား။ဒီတော့ဒီနေ့ဘုန်းကြီးရုပ်ပိုင်းကိုဟောဖို့တော့ရည်ရွယ်ထားတယ်။အဲ့ဒီတော့မဟောခင်လေးမှာအခုဒကာကြီးတယောက်မင်းမြန်ထားတဲ့မေကွန်းပေါ့လေ။ဒီ တလောကဘုန်းကြီးနိရောဓသမပတ်အကြောင်းပြောမိတယ်နော်အဲနိရောဓသမပတ်နဲ့ဆက်ဆက်ပြီးဒီကကြီးကမိကုံးလေးတွေမိထားတယ်မိကုံးမိထားတော့သူကပညာအဖြစ်မမြင်တော့ပဲပါတိကဲအဖြစ်နဲ့သာတွေ့မြင်နေရခြင်းကြောင့်ညင်းဝေစရာဖြစ်ပြီးနိရောဓသမပတ်မှာဝင်စားလျက်ရှိကြောင်းနဲ့ခொနည်းတိုင်တိုင်ဝင်စားနိုင်ကြောင်းဟောကြားတော်မူပါသည်ဆိုပြီးသူကဒီလိုပြောတယ်ဘုန်းကြီးကတော့ပါတိကဲလို့မဆိုလိုပါဘူးနော်ဘုန်းကြီးတို့ ခန္ဓာအဲယုံနာပရမယုတ်တရားနံတရားတွေကိုပရမတရားတွေလို့ခေါ်တယ်သူကယုတ်ကလကိုမြင်ပြီးတဲ့အခါယုတ်ကလကိုဓာတ်ခွဲနိုင်ရင်ပရမတ္တသက်ပဲမြင်တော့တယ်ကလအမှုံကို မမြင်တော့ဘူးယဟန္တာမထေရကအဲ့ဒီနယ်မှာကြီးတော့ပါနော်ယုတ်ပရမတ္တသက်နံပရမတ္တသက်ကိုသိတယ်ဒီယုတ်ကရူပခန္ဓာနံတရားနံတွေကနံခန္ဓာ၄ပါးပေါင်းလိုက်တော့ခန္ဓာ၅ပါးသို့မဟုတ်အာယနာ7ပါးအတူတူပဲဒီယုံနာ2ပါးပဲသို့မဟုတ် ဓာတ်18ပါးအဲ့ဒီနယ်မှာပဲနေတယ်နော်ပရိစ္ဆသမုပ္ပါဒီသဘောတရားတွေမှာနေတယ်သူတို့ရဲ့အနိစ္စဒုက္ခအနတ္တနယ်ပယ်မှာနေတယ်သူတို့ကလပ်ကိုမမြင်တော့ဘူးမမြင်လိုက်တဲ့အခါမှာသူတို့ကညှင်းငွေတယ်ညှင်းငွေတော့ဘုန်းကြီးကဟိုဒီနေ့ကညှင်းငွေပုံလေးကိုသဘောပေါက်အောင်ကြောင်မီးသေးလှဲကိုဆွဲတဲ့ပုံစံနဲ့ဥပမာပေးခဲ့မိတယ်သို့တော့ဥပမာတို့မြည်သည့်ဥပမေယနဲ့အမြဲတမ်းတစ်ထပ်တိမတူပါဘူး ဆိုလိုတာကဘုန်းကြီးတို့မေဇိမနိကမှာမဟာသီသီဟနာတသုတ်တံမဟာသီဟနာတသုတ်တံဆိုပြီးသုတ်တံတစ်ခုရှိတယ်။အဲ့ဒီသုတ်တံမှာဘုရားရှင်ကမိမိကိုယ်ကိုမိမိရှင်သေးနဲ့နိုင်ပြီးတော့တရားဟောထားတယ်။ကေသရာဇာရှင်သေးမင်းနဲ့နော်။ဘုရားရှင်ရှင်သေးလား။မဟုတ်ပါဘူး။တူညီမှုလေးတွေနည်းနည်းတစ်စိတ်တစ်စိတ်သာရှိတယ်။ရှင်သေးက တော်ထဲမှာသူကရဲရင်တယ်လို့ဘုရားရှင်ကလည်းဒီတော်ရီထဲမှာရဲရဲရင်ရင်နဲ့ဒီသစ္စာလေးပါးမြတ်တရားကိုကြံ့ကြံ့နဲ့ဟောမှုကိုဒါဥပမာအနေနဲ့ဆောင်းပြီးပြောတာပဲနော်။ဒါကြောင့်ဥပမာနဲ့ဥပမေယဟာအမြဲတမ်းတစ်ထပ်တည်းတူရမယ်လို့တော့မဆိုလိုပါဘူးနော်။အဲဒီတော့ဒီနိရောဓသမဘကိုဝင်စားတဲ့အခါမှာပညာကင်သောပန္တိကံလောကကိုညီးငွေသည်ဖြင့်နိရောဓသမဘကိုဝင်စားချကိုဤဟုဆရာတော် မြတ်ဟောကြားတော်မူပါသည်ဆိုပြီးတော့ပြောတယ်ပါတိကဲတော့မဟုတ်ပါဘူးနော်ဒီပရမတ်တရားတွေအပေါ်မှာမြင်ခွင့်ယုံမုန်းတာကအပြက်ကိုမြင်နေတဲ့အခါကျတော့သူတို့ကဆိုလိုတာကဒီနေရာမှာနည်းနည်းလေးရှင်သာရိပုတ္တရာအမိန့်ရှိတဲ့စကားလေးတစ်ခုရှိပါတယ်နာဘိနန္ဒာမိဇီဝိတံနာဘိနန္ဒာမိမရဏကာလောဝပတိကင်္ခာမိနိဗ္ဗိတံပတကောယထာနာဘိနန္ဒာမိဇီဝိတံအသက်ရှင်ရတာကိုလည်း မနှစ်သက်ပါဘူးနာဘိနန္ဒာမိမရဏံသိရတာကိုလည်းမနှစ်သက်ပါဘူးကာလောဝပฏิကင်္ခာမိနိဗ္ဗိတံပတကောယထာလက္ခဏာပုဂ္ဂိုလ်တွေကလက္ခရမဲ့နေ့ကို မျောလင့်သလိုတို့လည်းမျောလင့်နေပါတယ်ဆိုပြီးတော့ဒီလောက်ပဲအမင်းရှိပါတယ်ဆိုလိုတာကဒီလိုပါယဟနာအရှင်မြတ်တွေက ဒီပဋိစ္စသမုပ္ပါကိုလက်တွေ့ရှုစဉ်အခါတည်းကအကြောင်းတရားတွေထင်ရှားဖြစ်တော့အကျိုးခန္ဓာ၅ပါးထင်ရှားဖြစ်တာလေသိပြီးဖြစ်တယ်အကြောင်းအကြောင်းတရားတွေအကျဉ်းချံမရှိဂုံစင်အောင်ခြုံငင်းခြင်းကြောင့်အကျိုးခန္ဓာ၅ပါးတို့အကျဉ်းချံမရှိဂုံစင်အောင်ခြုံငင်းတာလေသိတယ်ဘယ်နဲ့ဘယ်ချိန်ဘယ်ဘယ်ခါမှခြုံငင်းမယ်ဆိုတာကိုသူတို့ကလှမ်းကြည့်တော့မြင်နေတယ်မြင်နေတဲ့အချိန်ကကြတော့အဲ့ဒီအချိန်ခါလေးကိုသူတို့ကစောင့်ဆိုင်နေရတာပဲ စောင့်ဆိုင်နေပေမဲ့လို့တခါတည်းဟန်စိတ်ဓာတ်ကအနုပါတိဒေသနိဗ္ဗာန်ဓာတ်ကို ဝင်ပြီးနေသလိုတို့နေထိုင်ခြင်းလေဆိုတဲ့သန္တတ္တတွေပေါ်လာတယ်။အနုပါတိဒေသနိဗ္ဗာန်ဓာတ်ဆိုတာကခန္ဓာ၅ပါးအကျွင့်ကြံမရှိဘဲနဲ့အကုန်အစင်ခြုံငိမ့်မှုကိုအနုပါတိဒေသနိဗ္ဗာန်ဓာတ်လို့ခေါ်တယ်။သို့တော့အခုသူတို့အဲ့အနုပါတိဒေသနိဗ္ဗာန်ဓာတ်ကိုသူတို့ဝင်ပြီးနေသလိုလို့ပြောတယ်တကယ်ဝင်သွားသလားဆိုတော့မဝင်သေးဘူး။ဘာဖြစ်လို့လဲပြိဋိဘမဆန်ရသေးဘူး ဒါပေမဲ့ပြိဋိဘမဆံခင်မှာဒီအနုပါတိတ္တနိဗ္ဗာန်ဓာတ်ကိုဝင်နေသလိုဒီအဆင့်မြင့်လာတဲ့သမဘတ်ကိုတို့ခံစားခြင်းနဲ့ချမ်းသာကိုခံစားခြင်းနဲ့ဆိုပြီးတော့နိရောဓသမဘတ်ကိုဝင်စားကြတာပဲ။ဘာဖြစ်လို့ဒီအနုပါတိတ္တနိဗ္ဗာန်ဓာတ်ကိုဝင်သလိုလို့ပြောရတယ်ဆိုတော့သူကချုပ်ထားကစိတ်စိတ်ချုပ်တယ်။စိတ်ဉာဏ်ရုပ်ချုပ်တယ်ဒါတော့ပဲယုတ်တရားတွေကအကုန်လုံးမချုပ်သေးဘူး။ဆက်လက်ပြီးတည်တတ်နေတယ် ဟိုဘက်ကပြိနိဗ္ဗာန်အစစ်ကတော့အနုပါတိသနိဗ္ဗာန်အစစ်ကတော့ရုပ်တည်လည်းအကုန်လုံးထပ်ပြီးဘယ်တော့မှမဖြစ်တော့ဘူးချုပ်တယ်အကုန်လုံးချုပ်တယ်နံတရားတွေလည်းအကုန်လုံးခြုံငိမ့်သွားတယ်မခြုံငိမ့်မှုဆက်ပြီးဖြစ်တယ်ဆိုရင်ဖြစ်မှုရှိရင်ပရိသန္တိနေရမယ်ပရိသန္တိနေဟောရမယ်နာရမယ်သိရမယ်ဒါကဓမ္မတာပဲကိုကပရိသန္တိနေမှုမဖြစ်တော့ဘူးဘာဖြစ်လို့လဲ သူတို့ရဲ့အရတ္တမဲကအဝိဇ္ဇာတနာဥပါဒံကိုအကျွင့်ကြံမရှိကိုယ်စီအောင်ဖျက်ဆီးလိုက်တဲ့အတွက်သူတို့ထူထောင်ခဲ့တဲ့ကံဒီဟာနောက်တာဆက်ပြီးဘဝတည်းကိုဖြစ်စေနိုင်တဲ့စွမ်းရည်နဲ့ဂုံသွားတယ်ဘဝတည်းကိုဖြစ်စေနိုင်တဲ့စွမ်းရည်နဲ့မရှိတော့တဲ့အတွက်နောက်တာတစ်ဖန်ပရိသန္တိတဏှာချင်းဆိုတာလည်းမရှိတော့ခန္ဓာငါးပါးဟာပရိနိဗ္ဗာန်သုတိကိုနောက်ဆုံးထားပြီးတော့အကျွင့်အကြံမရှိကိုယ်စီအောင်ခြုံငိမ့်သွားတယ်အဲ့ဒီခြုံငိမ့်မှုကိုအလိုရှိတဲ့အတွက် ဒီအရတ္တဖို့ရအောင်တရားအထုတ်ကြတာဒါမှသူကသံဃာဝတ်ကလုံးမှာပဲအဲ့တော့ဒီဒီလိုအထုတ်တဲ့အပိုင်းမှာဏိရောဓသမဘက်ကိုဝင်စားတာတွေမှာဥတည်ချက်တွေကအမျိုးမျိုးရှိကြပါတယ်နော်ခုလိုအနုပါဒိတနိဗ္ဗာန်ဓာတ်မှာဝင်နေသလိုဒီချမ်းသာကိုသုံးဆောင်ခံစားခြင်းလို့ဆိုတဲ့ဥတည်ချက်နဲ့ဝင်စားတာလည်းရှိတယ်နော်နာမည်ကျော်ဖြစ်တဲ့ဒီရှင်သာရိပုတ္တရာကိုရောမြတ်ကြီးသူ့ဥတည်ချက်ကတော့တစ်မျိုးဖြစ်တယ်ဘယ်လိုဥတည်ချက်တစ်မျိုးလဲဆိုတော့ နေ့စဉ်သူကဆုံးခံပြီးဖုံးပေးတာဖြစ်တော့မိမိကိုဆွန်းလောင်းလှူနေတဲ့ပုဂ္ဂိုလ်တွေအကျိုးရှိစေခြင်းနဲ့အဲ့ဒီဆန္ဒတက်အကောင်းလားမကောင်းလားကောင်းပါတယ်အကျိုးရှိစေခြင်းနဲ့အတွက်ရှင်သတိဘုရားကိုရောင်မြတ်ကြီးကအချင်းရရင်အချင်းရသလိုများသောအဖြစ်ဤရထသမပတ်ကိုဝန်စားလေးရှိတယ်နိရောဓသမပမထခဲ့ရင်ထတဲ့အချိန်ခါမှာဒီပုဂ္ဂိုလ်တွေကစေတနာသုံးနံပြန်ထပ်ပြီးတရားတော်နိလဖြင့်ရှာဖွေရရှိတဲ့လူဘဝုတ္တပစ္စည်းစီကိုလှူဒန်းခဲ့မယ်ဆိုရင် ဒိဋ္ဌဓမ္မအကျိုးပေးကောင်းပေးနိုင်တယ်ပေးကောင်းပေးနိုင်တယ်ဆိုတာကသူတို့ရဲ့အတိတ်ကကံပါရမီအပေါ်မှာမူတည်ပါတယ်အတိတ်ကကံကလည်းအကျိုးပေးဖို့ရအစင်းနေဖြစ်နေတာဒီပစ္စုပန်ကကလည်းဝိုင်းပြီးတော့အပိထောက်ပံ့လိုက်တယ်အဲ့ဒီအချိန်ခါမှာသူကဒိဋ္ဌဓမ္မအကျိုးပေးတာပဲဥပမာမောင်ပုံနာတို့နော်အားလုံးကြားမှုကြတယ်အရှင်သန္တိဘုရားကိုရမြတ်ကြီးကထိုနေ့နိရောဓသမဘဝင်စားတယ်ဝင်စားပြီးအထက်ဒီနေ့ဘလူကိုငါချိမှောက်ရမလဲကြည့်လိုက်တော့မောင်ပုံနာကို အာယုန်နဲ့မှပေါ်လာတော့မဘုံနဲ့လဲထွန်နေတဲ့လေတော်ကိုသွားတယ်ရှင်သာရိပုတ္တရာကိုတော်မြင်တာနဲ့မဘုံနဲ့ကလည်းတရားတရားရှိတော့ပြည့်ပြီးကြောတဲ့တပူတွေရှင်သာရိပုတ္တရာကိုတော်မြတ်ကြီးတပူကိုအလိုရှိတဲ့ပုံစံမျိုးတွေ့ရတော့တပူတွေဆက်ကတ်တယ်မလုံးချင်းမို့ရည်တွေဆက်ကတ်တယ်ဆက်ကတ်ပြီးတော့အကရင်များငါရဲ့အရှင်မဖြစ်တဲ့ဥဒ္ဒရာကငါ့ကိုထမင်းလှပို့တဲ့ကံအရှင်သာရိပုတ္တရာကိုရောမြတ်ကြီးနဲ့ဆုံမယ်ဆိုရင်တော့သိကောင်းမှာပဲဆိုပြီးစိတ်ထဲမှာထူထမ်းခြင်းတဲ့စိတ်တွေကတဘဘဖြစ်တယ် ဖြစ်နေတော့အဲ့ဒီအချိန်ခါမှာပဲရှင်သာနိဘုရားကိုရောင်မြတ်ကလှမ်းမြော်ကြည့်လိုက်တော့ဥဒ္ဒရာလည်းလာရောက်ပြီးတော့ဆုံးပေါ်နေပြီလက်ခုလက်တနေရာမှာတွေ့နိုင်ပြီဆိုတာသိလို့ရှင်သာနိဘုရားကိုရောင်မြတ်ကဆုံးကကြွလိုက်လက်ခုလက်မှာဒီဥဒ္ဒရာအမျိုးသမီးလည်းဆုံးတော့ဥဒ္ဒရာအမျိုးသမီးကလည်းသိဝန်းတာတယ်လူပဲဝတ္ထုတခါတည်းရှိတယ်အလူကံပုဂ္ဂိုလ်ကမရှိဘူးတခါတည်းအလူကံပုဂ္ဂိုလ်တော့တွေ့ရတယ်ဒါပြင်လည်းတို့မှလူပဲဝတ္ထုကမရှိဖြစ်နေပြန်တယ်ဒီနေ့တော့ငါ့မှာလူပဲဝတ္ထုလည်းရှိပြီ အလှူကံပုဂ္ဂိုလ်လည်းကြုံပြီးငါလှူမဲဆိုပြီးတော့ရှင်သာရိပုတ္တရာကိုမြတ်ကိုယုံသေးစွာဝှချပြီးတော့သူကလှူတယ်လှူလိုက်တဲ့အချိန်ကမှရှင်သာရိပုတ္တရာကိုမြတ်ကဒီမောပုံနာအတွက်သေဆောင်လာတဲ့ဒီဆုံးကိုသူကတဝက်ပဲအလှူခံလိုက်ပါတယ်ဘုံဘုံအရှင်ဖျားအရှင်ဖျားရဲ့တပည့်ကိုပိဿုပံအတွက်ကလေးကြည့်ပြီးတော့မချိပြောက်ပါနဲ့သန္တရာအတွက်ကြည့်ပြီးချိပြောက်ပါအကုန်လုံးသာအလှခံပါဒီဆွမ်းတည်တယောက်သာအတွက်စီမံလာတဲ့ဆွမ်းဖြစ်ပါလေဆိုပြီးအကုန်လုံးလောင်းထုတ်လိုက်တယ် နောက်လူပြီးတော့သူအိမ်ပြန်ချက်ပြီးတခါမောဘုံနာကိုလာပို့ပေးပါတယ်အဲဒီတော့အဲ့ဒီမှာနေမှာသူတို့လက်ထွန်နဲ့ထုံခဲတွေကဘာဖြစ်သွားလဲရွှေအလုံးဖြစ်သွားဒီလိုတိတ္တဓမ္မအကျိုးကိုခံစားကြပါစေဆိုတဲ့ဥတည်ချက်ဖြင့်ဏိရောဓဓမ္မပတ်ကိုသူဆုံးခံကြရဲ့အိမ်ရှိတိုင်းအိမ်ရှိတိုင်းမှာမတ်တရလိုက်တဲ့အခါခြံဝမှာပေါ့ခြံဝမှာမတ်တရလိုက်တဲ့လေဒီပိုင်းတဲ့ဏိရောဓဓမ္မပတ်ကိုဝင်စားတယ်ဏိရောဓဓမ္မပတ်ထမှအိမ်ဆုံးကိုအလှခံပြီးနောက်တဲ့အိမ်ကြွတယ် အရှင်သူဗုဒ္ဓကြတော့ဒီလိုပုံစံမဟုတ်ဘူးအရှင်သူဗုဒ္ဓဆိုတာကတော့အနာတပင်ကျောင်းတကာကြီးရဲ့ညီအရင်ပါပဲဒေတွန်ကျောင်းတိုင်ကိုလှူတဲ့လှူတဲ့ပူဇော်တဲ့အလှူပွဲမှာသူကကျောင်းတော်အနုမောဒနာတရားတွေကိုနာကြပြီးတရားတရားဖြစ်ထန်တဲ့သူကလူပေါင်းကိုစွန့်ခါပြီးတော့ချက်ချင်းသာရပေါင်းရောက်ပြီးရှင်ဟန်ပြုဒါပေမဲ့သူကမေတ္တာဇံကိုအလေးကရုပြုပြီးရိုးရိုးနေနေပွားများတယ် မေတ္တာဇံကိုအခြေခံပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုစီပြန်တယ်စီပြန်လိုက်တဲ့တည်းသူကအရဟတဖို့စိုက်စိုက်ပြီးတဲ့အချိန်ကမှသူကဘာလုပ်ကြလဲဆုံးခံကြတဲ့အချိန်ကမှဣန္ဒဂဝါတိုင်းဣန္ဒဂဝါတိုင်းမှာမေတ္တာဇံဝင်စားပြီးမှသူကအလှူခံတယ်ဟောဒါကြောင့်ဥဒိကျေကလေးတွေအမျိုးမျိုးတော့ရှိပါတယ်သို့တော်နှုတ်ဒီဟနာပုဂ္ဂိုလ်ကဒီလိုညင်းငွေမဲ့ဆိုအဲညင်းငွေတာကဘုန်းကြီးတို့ဒေါမနတမဟုတ်ပါဘူးညာမှာပဲညကလည်းဖြုတ်ခဲ့ပြီးပြီ ကိုယ့်ကိုတတ်သိလိုက်ပါတော့လားလို့ဒီလိုတော့မေးเสียရှိတောင်းတော့ညင်းဝင်နေအဲ့ဒါကတော့မလုပ်ပါဘူးဘာဖြစ်လို့လဲယဟဒီကိုယ့်ကိုယ်ကိုတတ်သိတယ်ဆိုတာကဗျာပါဒဒေါသပါဒီဒေါသတရားကိုသူတို့အနာဂမ်မဉ္ဇဏ်ရရှိတဲ့ကအကျွင့်ကြံမရှိကုံစင်အောင်ပယ်ရှားပြီးဖြစ်တယ်အဲ့ဒါကြောင့်ဒီကိုယ့်ကိုယ်ကိုတတ်သိတယ်ဆိုတဲ့အလုပ်လည်းသူတို့မလုပ်ပါဘူးဒီကံရဲ့အကျိုးကဒီအထိအကျိုးပေးမယ်ဆိုတော့သူတို့သိနေတော့ဒီအကျိုးကို ကုန်သည့်အထိသူတို့ကထိုင်ပြီးစောင့်ဆိုင်နေရင်းသာဖြစ်ပါတယ်နော်နောက်တစ်ခုကတော့ဘုန်းကြီးတို့သိက္ခာပုတ်ဘုရားရှင်ကလည်းပြညာထားပါတယ်သူတို့ဘာအသက်ကိုလည်းမတတ်ဖို့လူတယ်လည်းမတတ်ဖို့တိရစ္ဆာန်ရဲ့အသက်လည်းမတတ်ဖို့မိမိကိုယ်ကိုလည်းမိမိမတတ်ဖို့မြတ်စွာဘုရားသိက္ခာပုတ်တိတော်ပြညာထားပြီးဖြစ်တယ်ဒီလိုသူတော်ကောင်းအရိယာသူတော်ကောင်းတွေဟာဘုရားရှင်ပြညာတော်မူတဲ့သိက္ခာပုတ်ကိုသိလျက်နဲ့ဘယ်တော့မှမလွန်ကျူးပါဘူးအသက်ကိုသာစွန့်မယ် သီလကိုဘယ်တော့မှမစွန့်တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ဒါကြောင့်ဘုရားရှင်မနစ်ဆိုင်လို့တားမြစ်ထားတဲ့လုပ်ငန်းရပ်ကိုလည်းသူတို့ရဟန္တာပုဂ္ဂိုလ်တွေမလုပ်ပါဘူးနော်။နောက်တစ်ခုတပည့်တော်၏အယူဆမှာညီငွေခြင်းအစပီတိအပတဏှာကျွင်းကြံလျက်ရှိကြောင်းဟုတပည့်တော် ယူဆပါသည်။ဘုရားရဟန္တာသူတော်မြတ်တို့သည်ပီတိကင်းစင်ခြင်း ရင်းငွေကင်းစင်ခြင်းဥပက္ခကရိယာစိတ်ဖြင့်ကံဆောက်တည်နေခြင်းလို့တပည့်တော်ယူဆပါသည်တဲ့နော်အဲ့ဒီအပိုင်းကတော့ဒီလိုပဲဘုန်းကြီးတို့အဘိဓမ္မာလေးတွေကိုနည်းနည်းလေးလေ့ကျင့်ဖို့လိုတယ်နော်ဘုန်းကြီးတို့ဒီမဟာကရိယာစိတ်၈ပါးဆိုတာရှိပါတယ်သမဏတသဟကတ ညာဏတံပြုတ်တံအသင်္ခါရိကမေကံတသင်္ခါရိကမေကံစသည်ဖြင့်သောမနတတာကိုညာဏတပြုတ်အသင်္ခါရိကစိတ်တစ်ခုတသင်္ခါရိကစိတ်တစ်ခုစသည်ဖြင့်မာကရိယာစိတ်ရှင်မျိုးရှိပါတယ်။အဲ့ဒီမှာသောမနတနဲ့ရှင်နေတဲ့မာကရိယာလည်းရှိတယ်။ဥပက္ခနဲ့ရှင်နေတဲ့မာကရိယာလည်းရှိတယ်။သောမနတနဲ့ရှင်တာက၄မျိုးဥပက္ခနဲ့ရှင်တာက၄မျိုး။သောမနတနဲ့ရှင်နေတဲ့မာကရိယာစိတ်တွေမှာပိဋိကအမြဲတမ်းပါပါတယ်။နော်ပိဋိမကင်းပါဘူး။အဲ့တော့ အမြင်အဆင့်အမြင်မဆုံးမဟာကရိယာစိတ်ကဘာလဲဆိုတော့ဘုရားရှင်ရဲ့တပ္ပညုတ္တဉာဏ်တော်ပဲတပ္ပညုတ္တဉာဏ်တော်ဟာဘာစိတ်လဲလို့မေးတော့မဟာကရိယာသောမနတညာဏတံပြောအတ္တခါရိကစိတ်ဖြစ်ပါတယ်အဲ့ဒီစိတ်ကဘုရားရှင်ရဲ့တပ္ပညုတ္တဉာဏ်တော်ပဲဒီတော့ဒီတပ္ပညုတ္တညုတ္တဉာဏ်တော်မှာပိဋိကရှင်လျက်ရှိနေပါတယ်ဒီလိုရှိနေတဲ့အတွက်ကြောင့်ဒကာကြီးတွေဒီလောကဘုန်းကြီးပြောခဲ့တဲ့ဓမ္မစကြာဒေသနာတော်ဆိုကြပါစို့နော် ဒေသနာတော်ဏီကုန်ပြီးဆုံးတဲ့အချိန်ခါမှာအရှင်ကုဏ္ဏညဘာဖြစ်သွားလဲသစ္စာလေးပါထိုးထွင်းသိထိုးထွင်းသိလိုက်တဲ့အချိန်ခါမှာဘုရားရှင်ကဝမ်းသာတယ်ဒါပီတိပါတယ်နော်ဘာဖြစ်လို့ဝမ်းသာလဲကိုရဘယ်တရားအောင်မြင်နေဆိုတာကိုဝမ်းသာဖို့သိမကောင်းဘူးလားဘုဒ္ဓဘောဓိယငါကိုယ်တိုင်သစ္စာလေးပါးသိပြီးတဲ့အခါတတ္တဝါတွေကိုလည်းသစ္စာလေးပါးကိုသိစေရမယ်ဒိဉ္ညောတာရိယ ငါကိုယ်တိုင်သန္တရာဝဆင်းဒုက္ခမှကျော်လွှလွန်မြောက်ပြီးတဲ့အခါတတ္တဝါတွေကိုလည်းသန္တရာဝဆင်းဒုက္ခမှကျော်လွှလွန်မြောက်စေရမယ်မုတ်တော်မောစီယံငါကိုယ်တိုင်ကိလေသာတို့မှလွတ်မြောက်ပြီးတဲ့အခါတတ္တဝါတွေကိုလည်းကိလေသာတို့မှလွတ်မြောက်စေရမယ်ဆိုတဲ့ဒီဥတီချက်တွေနဲ့ပါရမီဖြစ်ခဲ့တာလေးသိချင်းနဲ့ကဘာတသိမ့်ဒါကမကပါဘူးမြင့်တဲ့ဖြာလေးရပြီးမှသာလေးသိချင်းနဲ့ကဘာတသိမ့်မယ်နော်အဲ့ဒီဥတီချက်တွေနဲ့ပါရမီဖြစ်လာလိုက်တဲ့အခါနောက်ဆုံး ဘုရားအဖြစ်သို့ရောက်ရှိပြီရောက်ရှိနေတဲ့အချိန်ကမှခေါင်းဆုံးမိမိရည်မှန်းထားသည့်အတိုင်းငါကိုယ်တိုင်သစ္စာလေးပါးကိုသိပြီးတဲ့အခါသူတော်ဘာတွေကိုလည်းသစ္စာလေးပါးကိုသိစေရမယ်ဆိုတဲ့ဥဒိချက်ကိုစပြီးတရားဟောလိုက်တော့တရားဥမှာပဲသောတပတိမညာဘုံညာအထိစိုက်ပြီးသစ္စာလေးပါးကိုထွတ်တင်သိသွားတဲ့ဒီတပည့်ကိုရရှိတော့ဝမ်းသာမလားဝမ်းနေမလားဝမ်းသာတဲ့အတွက်ကြောင့်မြတ်စွာဘုရားကဘာပြောလဲ အညာတိဝတ္တဘောကွန်းတင်ညောအညာတိဝတ္တဘောကွန်းတင်ညောဆိုပြီးဒီလိုဥဒန်းကျူးတယ်ဥဒန်းကျူးတယ်ဆိုတာကဘာလဲလို့မေးတော့ဝမ်းသာတဲ့ပီတိသောမနလပြဋ္ဌာန်းနေတဲ့စိတ်ကြီးကြောင့်နှလုံးအင်းအတွင်းမှာဒီဝမ်းသာမှုတွေကမဆန့်အောင်ပြန့်နှံ့တက်လာတဲ့အတွက်နှုတ်ကနေထုတ်ဖော်ပြီးတော့ကျူးရင်တဲ့စကားကိုဥဒန်းလို့ခေါ်ပါတယ်နော် အဲ့ဒီမှာအညာတိဝတ္တဘောကုဏ္ဏညောအညာတိဝတ္တဘောကုဏ္ဏညောဩကုဏ္ဏညတိသစ္စာလေးပါးကိုသိပြီတကားစသည်ဖြင့်ဒီလိုဥဒန်းကျုပ်ပဲဒါဝမ်းသာလို့ပဲနော်နောက်တစ်ခုဒီစွမ်းအားတစ်ခုအဲ့ဒီအချိန်ခါမှာဒီကဓမ္မစကြာကိုပြန်ဖတ်ကြည့်ပါအပမနောအုံလာရောဩဘာသောအတိုင်းကြပမာဏမရှိတဲ့အလွန်မြင့်မြတ်ကြီးကျယ်နေတဲ့အယောင်လေးနေလေဖြစ်ပေါ်လာတယ်အဲ့ဒါဘယ်လိုကြောင့်ဖြစ်သလဲ အဲ့ဒီလက်မညွတ်တဲ့ဉာဏ်ကြောင့်ဖြစ်တယ်ဓမ္မစကြာဒေသနာတော်ကိုဟောတော်မူတဲ့ဒေသနာနာဉာဏ်ကြောင့်လည်းဖြစ်တယ်အဲ့ဒီအယောင်လေးဒီလောကဓာတ်ပေါင်းတိုင်တသောအထိပြန့်သွားတယ်ပြန့်တဲ့အချိန်ကမှတရားနာနေတဲ့ပရိသတ်တွေထဲမှာနတ်တွေလည်းပါတယ်ပြမာတွေလည်းပါတယ်သူတို့ကအယောင်လေးတွေရှိနေကြအဲ့ဒီအယောင်လေးတွေကိုလွှမ်းမိုးသွားတယ်နေအောင်လက်အောင်တွေကိုလွှမ်းမိုးသွားတယ်လွှမ်းမိုးပြီးတော့မှလောကဓာတ်တိုင်တသောအထိဒီလေးအောင်ကြီးတွေကပြန့်သွားတယ်အဲ့ဒါပါလေ ဒီမဟာကရိယာသောမနလသဟကုညာဏတံပြုတ်အတ္တင်္ဂါရိကစိတ်ကစွမ်းအင်တွေလည်းပါတယ်ဒေသနာကိုဟောကြားတော်မူတဲ့ဒေသနာညာတော်တွေလည်းပါတယ်အဲ့ဒေသနာညာတော်ဆိုတာကလည်းအထုသဖြင့်ဒီမဟာကရိယာညာဏတံပြုတ်သောမနလသဟကုအတ္တင်္ဂါရိကစိတ်ပဲနော်အဲ့ဒီစိတ်တွေမှာပိဋိကရှင်နေတယ်သောမနတဝေဒနာလည်းရှင်နေအမြဲတမ်းဥပက္ခမဟုတ်ပါဘူးဒါကြောင့်ဥပက္ခလည်းရှိတယ်ဥပက္ခမဟုတ်တဲ့သောမနတတွေလည်းရှိပါတယ်ပိဋိလည်းရှင်ပါတယ်နောက်တစ်ခု ပုံစံလေးတစ်ခုပြောမယ်ဒီနေ့မှာအရှင်မဟာမောဂလံမထေရမြတ်နဲ့အရှင်လက္ခဏာမထေရနှစ်ပါးတို့ကခိစကုတ်တောင်ကနေဆင်းပြီးတော့ရာဇယံမျိုးတွေမှာဆွန့်ခွန်ဖို့ဆင်းလာတယ်။ရှင်မဟာမောဂလံဆိုတာကတော့အလုံးသိကြတယ်အရှင်လက္ခဏာဆိုတာကတော့ယသိညီနောင်ရှင်တထောင်ပေါ့ဥရဝေလကတ္တပကရာကတ္တပနတိကတ္တပတို့ဥဆောင်နေတဲ့ယသိညီနောင်ရှင်တထောင်နဲ့မှာပါတဲ့ဟန္တာမထေရတစ်ပါးပါ။သူက ဥပရိတံပတိယောက်ျားမြတ်တို့ရဲ့လက္ခဏာတွေနဲ့ပြည့်စုံနေတဲ့တင့်တယ်တဲ့ပုဂ္ဂိုလ်ဖြစ်လို့သူ့ကိုလက္ခဏာဆိုပြီးတော့ခေါ်တာဒီလက္ခဏာမထေနဲ့အရှင်မမောကလမထေတို့ဆင်းသက်လာတဲ့အချိန်ခါမှာအရှင်မမောကလမထေကပြုံးတော်မူတယ်အဲ့ဒီပြုံးတာဟာစိတ်မချမ်းသာလို့ပြုံးတာလားငြင်းငွေ့လို့ပြုံးတာလားမဟုတ်ပါဘူးဒါပြုံးတာပီတိပါနေတယ်နော်ဒါပေမဲ့လို့ဒီဒီပြုံးတဲ့ဥစ္စာကဘာကြောင့်ပြုံးတယ်ဆိုတော့အကြောင်းရှိတယ် ခေသကုတ်တော်ကနေဆင်းအလာမှာရှင်မမောကလကိုရောမြတ်ကသူ့ရဲ့ညံတော်ဖြင့်ကောင်းကောင်းကိုမျှော်ကြည့်လိုက်တဲ့အခါကောင်းကင်မှာပိဋကအမျိုးမျိုးတွေတွေ့တယ်။အဲဒီပိဋကတွေထဲမှာဘုန်းကြီးတို့ယဟန်ပိဋကယဟန်ယောက်ျားပိဋကယဟန်မိန်းမပိဋကသာမဏေယောက်ျားပိဋကသာမဏေမိန်းမပိဋကသိက္ခမပိဋကဒါတွေလည်းပါတယ်တခြားနောတသမအစရှိတဲ့ပိဋကအမျိုးမျိုးတွေလည်းပါကြတယ်။အဲဒီကောင်းကင်မှာရှိနေတဲ့ဒီပိဋကတွေထဲမှာအယောစုပိဋကတွေကိုလည်းသူကသွားတွေ့တယ် တွေ့လိုက်တဲ့အချိန်ကကြတော့သူကဘယ်လိုဆင်းရဲလဲဩငါဘဝဟာဒီလိုဆင်းရဲဒုက္ခကိုခံစားရမယ်ဘဝဒီမှခွင်းလုံးကျွတ်လွတ်မြောက်ခဲ့ပြီးပြီပေါ့လို့ကိုကိုကိုပြန်ဆင်ကြလိုက်တဲ့အခါစိတ်ထဲမှာဝမ်းသာတယ်နော်ဝမ်းသာလိုက်တဲ့အတွက်သူကပြုံးတော်မူခြင်းဖြစ်ပါတယ်သို့တော့ရှင်မမောကလမထေရကအရှင်ပြအဲ့ဒီမိကွန်းတပည့်တော်ကိုဒီနေရာမှာမမင်းနဲ့တပည့်တော်တို့ရာဇဂျုံမျိုးထဲမှာဆုံးခံပြီးတဲ့အချိန်ခါ ဝေလုံကျောင်းတို့ကိုသွားပြီးတော့မြတ်စွာဘုရားကိုကြော့မယ်ဆုံးသန်းကြီးကိစ္စပြီးတဲ့အခါဘုရားရှင်ကိုသွားပြီးဖူးမြော်ကြော့မယ်အဲ့ဒီဘုရားရှင်ရှေ့တော်မောက်ရောက်တဲ့အခါမှာတပည့်တော်ကိုဒီမိန်းကွန်းထပ်မိပါဆိုပြီးပြောလိုက်အဲ့ဒီတော့ဒီယဟန်ကြီးကဘယ်လိုယဟန်ကြီးလဲယဟန်ပိဋ္ဌာကြီးကဘယ်လိုပုဂ္ဂိုလ်ကြီးလဲဆိုတော့ကတ္တပဘုရားရှင်သာသနာတော်နောက်ပိုင်းမှာသီလသိက္ခာသမာဓိသိက္ခာပညာသိက္ခာဆိုတဲ့သိက္ခာသုံးရအကျင့်များတွေကိုစနစ်ကြမကြည့်ပဲနေခြင်းတလုံးညီခဲ့တဲ့ပုဂ္ဂိုလ်တွေနော်။သူများလှူတဲ့ပစ္စည်းတွေကိုမစင်ကြဲတဲ့သီလဖြင့် သူများလှူတဲ့သင်္ကန်းတွေကိုဝေယုံခဲ့တယ်သူများလှူတဲ့တပိတ်တွေကိုဝေယုံခဲ့တယ်သူများလှူတဲ့ဆွမ်းတွေကိုဆန့်ခဲ့မိမိဒီပြိက္ခရာတွေကိုမစွန့်လွတ်ဖဲနဲ့သီလမစင်ကြဲဖဲနဲ့စားခဲ့တဲ့ဒီအကုသိုလ်ကံကြီးရဲ့စွမ်းအားကငရဲရောက်အောင်ပို့ချလိုက်တယ်ငရဲကကျွတ်လာလွတ်လာတဲ့အချိန်ကမှသူတို့ကကောင်းပြီမှာပိဋ္ဌာဖြစ်တော့ပိဋ္ဌာဖြစ်တော့သူတို့ဝိယုံထားတဲ့သင်္ကန်းတွေကြီးလိုက်တော့လေအလျံပြောင်ပြောင်မီးဟုံးတောက်နေတဲ့တံပြားတွေဖြစ်တယ် ဝတ်ထားတဲ့သင်္မန်ကြည့်လိုက်တော့လေအလျံပြောင်ပြောင်မီးအောင်တောက်နေတဲ့တံပြားပဲခမ်းမပတ်ထားတဲ့ကပန်းကြိုးကြည့်လိုက်တော့လေအလျံပြောင်ပြောင်မီးအောင်တောက်နေတဲ့တံပြားပဲပိတ်ထားတဲ့သပိတ်ကြည့်လိုက်တော့လေအလျံအလျံပြောင်ပြောင်မီးအောင်တောက်နေတဲ့တံသပိတ်ယူလိုက်တဲ့အစာဟာတွေကြည့်လိုက်တော့လေအလျံပြောင်ပြောင်မီးအောင်တောက်နေတဲ့တံတွေခဲတွေဖြစ်နေဘယ်နဲ့တော့တရားကြီးဟန်ကြလားအမတန်တောင်ရုံးကညာဖို့မကောင်းဘူးလား မှတ်တမဲ့နေခဲ့တဲ့ဘဝနော်အဲ့တော့ဘာဖြစ်လို့ဒီလိုဖြစ်ရတယ်လဲဆိုတော့တချင်းကသူတို့ဘာရဲ့ပစ္စည်းကိုသုံးဆောင်ဆိုရင်အခါကဒီတန်ခန်းကိုမစွန့်လို့ဖဲနဲ့မချွတ်ဖဲနဲ့ကိုယ်ကသုံးခဲ့ဒီသမိတ်တွေကိုမစွန့်မဲနဲ့သုံးခဲ့ဒီဆွမ်းတွေကိုဒီသီလမစင်ကြဲဖဲနဲ့သုံးခဲ့သုံးခဲ့တဲ့အတွက်ကြောင့်တချင်းကမစွန့်မဲနဲ့သုံးတော့ဒီအလျံပြောင်ပြောင်မယုံတောက်လောင်နေတဲ့ဒီတန်ခန်းတွေကိုချွတ်ချက်ချွတ်ချက်လို့မရဘူးကံကသူကအကျိုးပေးနေတာဒါကြောင့် ကံတရားတွေဟာအကျိုးပေးလာပြီဆိုရင်အမတန်ကြောက်ဖို့ကောင်းပါတယ်နော်ဒါတတိထားဖို့သိလို့နောက်တစ်ခုဒီအယောစုပိဋ္ဌာတွေလည်းတွေ့တော့ဒီအယောစုပိဋ္ဌာတွေကဘာတွေလဲဆိုတော့နွားသသမားတွေတော်တော်ခမင်းများပါတယ်နွားသမိတဲ့ပုဂ္ဂိုလ်တွေကနွားအလားကို ခွာထုတ်လိုက်တာအယိုးမကန့်နေတာဆိုရင်ဖြူဖွေးသွားအောင်ကိုခွာထုတ်ပြီးတော့ရောင်းတယ်ဒီအယိုးတွေကနေ့စဉ်လိုလိုတွေ့နေတာ တွင်းနေလိုက်တဲ့အချိန်ကကြတော့ဒီအကုသိုလ်ကံကြီးရဲ့ပါဏိပါဒအကုသိုလ်ကံကြီးရဲ့ဆွမ်းကြောင့်ငရဲရောက်ငရဲကကျွတ်လာတော့ကျွတ်ခံကြီးမှသူတို့ဒီကံကြီးကလာမှဒီအယိုးစုတွေသူတို့တတ်ခဲ့တဲ့နွားတွေရဲ့အယိုးစုအပုံတွေကသူတို့အာယုန်နဲ့မှပေါ်လာတယ်။အဲ့ဒီအယိုးစုတွေကိုအာယုန်ယူပြီးတော့မိတ်တော်ကရောက်တော့အဲ့ဒီမှာသူတို့ကအယိုးစုပိတ်တာဖြစ်နေကြပြန်တယ်။ဖြစ်နေတော့ဒီလိုတတ္တဝါတွေကိုကြည့်ပြီးတော့တကယ်အိဋ္ဌာယုံလားအနိဋ္ဌာယုံလားလို့မေးတော့ အနိဋ္ဌာယုံစစ်စစ်ပဲဒါပြင်းနဲ့ဒီအနိဋ္ဌာယုံကိုကြည့်ပြီးတော့ဗျဘာကြောင့်ရှင်မမောကလံကုရုမြတ်ကပြုံးတော်မူရတယ်ဆိုတော့ခொနကဘုန်းကြီးပြောတယ်သူကဆင်ញင်တာပါနော်ဆင်ញင်ပြီးတဲ့ကငါဟာဒီလိုဘဝမျိုးတွေမှာဘင်းတို့လွတ်မြောက်ခဲ့ပြီပေါ့ဆိုပြီးမိမိရရှိထားတဲ့ဘဝကိုဝမ်းသာတဲ့အနေနဲ့သူကပြုံးမိတာအဲ့ဒီလိုစိတ်ကတော့ဘုန်းကြီးတို့သောမနတသဟကုဟတိတုကစိတ်ဆိုးပြီးတော့သာမအတိအကျရှိပါတယ်အာယုံကအနိဋ္ဌာယုံဖြစ်နေတဲ့အတွက်ဘုဘက်ကမဟာကရိယာသောမနတမဖြစ်တော့ဘူး အဟိစိတ်ထဲမှာပါတဲ့သောမရတသဟကိုဟတ္တိတုပ္ပစိတ်ဖြစ်သွားတယ်။ဒါကြောင့်သူကဆိုလိုတဲ့အဓိပ္ပာယ်ကယဟန္တာမထေရများမှာအမြဲတမ်းဥပ္ပခမဟုတ်ပါဘူးနော်။ဥပ္ပခဖြစ်တဲ့အခါလည်းဖြစ်မယ်သောမရတဖြစ်တဲ့အခါလည်းဖြစ်ပါတယ်။နောက်တစ်ခုကံဆောက်တည်နေခြင်းဥပ္ပခကရိယာစိတ်ဖြင့်ကံဆောက်တည်နေခြင်းလို့တပည့်တော်ယူဆပါသည် အဲ့ဒီအပိုင်းလေးကတော့ဘုန်းကြီးနည်းနည်းသုတ်တန်လေးတစ်ခုနည်းနည်းတော့ပြောပြပါနော်ဒီငါကြီးတွေဒီငါကြီးတွေကိုအဲ့ဒီသုတ်တန်လေးမပြောခြင်းဘုန်းကြီးကမေခွန်းလေးတစ်ခုမေးမယ်နော်အလှူဒါနတစ်ခုပြုတယ်ကြီးကျယ်ဖွံ့ဖြိုးမြတ်မြတ်တဲ့အကျိုးရှိတဲ့အလှူဒါနလည်းရှိတယ်ဘာအကျိုးမှမရှိဘူးဒါနတစ်ခု အဲ့တော့အကျိုးရှိတဲ့ဒါနနဲ့အကျိုးမရှိတဲ့ဒါနအဲ့ဒီနှစ်ခုဘယ်ဒါနကိုကြိုက်လဲအကျိုးရှိတာကြိုက်တယ်အဲ့ဒါဟမ်မြန်လို့အပြင်တော့အကျိုးရှိတာကြိုက်တယ်လို့ပြောကြပါတယ်နော်အဲ့ဒီမှာဒက္ခိဏဝိပင်ကတော့မှာဘုရားရှင်ကဟောထားတယ်ယောတိလဝါတိလဟွန်တေတုထရာတိဒါနဓမေနလတ္တသုပတ္တနာစိတ်တော် ယောတိလဝတိလဝန္တေတုတရာတိဒါနဓမေနလတ္တသုပတလနာစေတောအဲခန္ဓာလေးအမေ့တောင်သွားပြီဆိုလိုတာကသီလရှိတဲ့ပုဂ္ဂိုလ်အလှကအလှပေးတဲ့ပုဂ္ဂိုလ်ကသီလရှိပြီဓမေနလတ္တမိမိလှူပဝတ္ထုကလည်းတရားတော်နိလဖြင့်ရှားဖွေရရှိတဲ့လှူပဝတ္ထုပစ္စည်းစုဖြစ်ပြီးနောက် ပတ္တနာစေအတုပတ္တနာစေတော့နော်ဓမေနလတ္တသူပတ္တနာစေတော့အဘိတတဟံကမ္မပလံဩလရံတံဝေဒါနံဝိပုလပလံဒီပြုမိယောတိလဝါအကျင့်တိလရှိတဲ့အလှပိတဲ့ပုဂ္ဂိုလ်သည်ဓမေနလတ္တတရားတော်နိလံဖြင့်ရှားဖွေသည်ဖြင့်ရရှိအပ်သောလူပဲဝုထုပစ္စည်းစုကိုသူပတ္တနာစေတော့အလွန်ကြည်လင်သောစိတ်ဓာတ်ရှိသည်ဖြစ်၍ ကမ္မဖလံအုံလာရန်ကြည်ကျဲမြင့်မြတ်သောကမ္မဖလံကံကံဤအကျိုးတရားကိုအပိတ္တဟံအပိတ္တဟံတော့အလွန်တဝင်ယုံကြည်သည်ဖြစ်ပေသီလဝန္တေသူသီလရှိတဲ့အလူကံပုဂ္ဂိုလ်တို့၌ဒါနလူဒါနာကိုတရာတိပေးလူဤတန်တန်ထုကဲ့သို့သောလူဒါနာမျိုးကိုဝေစင်စေဧကအမှန်အဖြင့်ဝိဘူလဖလန်တိပြန်ပြောကြည်ကျဲတဲ့လူဒါနာမျိုးဟု၍အဟံကဖြာတိဝဒာမိဟောကြားတော်မူပါပေ၏ ကြီးကျယ်ဖွံ့ဖြိုးမြတ်မြတ်တဲ့အကျိုးရှိတဲ့ဌာနဘယ်လိုဌာနလဲနံပါတ်1ကအလှူပေးတဲ့ပုဂ္ဂိုလ်ကသီလရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဟိုဘာလဲအန္တာတိဘယ်ဆိုတာဘာဆိုလားဟာသူများတွေပြောကြတယ်သူများရှိရမတရားယူပြီးရတဲ့ပစ္စည်းတွေနဲ့လာပြီးလှူဒါန်းကြတော့ခက်တော့ခက်တယ်ဒါပြင်းနဲ့ဘုန်းကြီးတို့ဘုန်းကြီးအလှူကံပုဂ္ဂိုလ်ကြတော့တော်တော်ခက်တယ်သူကလှူရင်ကိုကမယူဘဲနေလို့ကသိမလွယ်ဘူး အန္တရာယ်ကလည်းတော်တော်လေးများပါတယ်နော်ဒါကြောင့်အလှကံပုဂ္ဂိုလ်ဘက်ကတော့ဒီလုပ်ငန်းခွင်မှာမပါဝင်ရင်တော့ဘာမှတော့မဖြစ်ပါဘူးဒါပေမဲ့လှူပေးတဲ့ပုဂ္ဂိုလ်ဘက်မှာသီလမစင်ကြရင်ကံရသိပြီးဖုံဖုံဖြောဖြောအကျိုးမပေးပါဘူးဘုန်းကြီးတို့ဘူးပင်တို့လိုဖျောင်ပင်တို့လိုအပင်တစ်မျိုးကိုပိုးထုတ်လိုက်ပြီဆိုရင်အသီးတွေဟာဖုံဖြိုးမှုမရှိတော့ဒီပုံစံအတိုင်းပဲအကုသိုလ်ပိုးအထုတ်ခံရတဲ့အတွက် သူထူထောင်တဲ့ကုသိုလ်ကံတွေဟာသိပြီးဖွံ့ဖြိုးတဲ့အကျိုးမပေးပါဘူးခုဒီမှာကတော့ဖွံ့ဖြိုးတဲ့အကျိုးကိုအလိုရှိခဲ့ရင်အလိုပေးတဲ့ပုဂ္ဂိုလ်ကနံပါတ်1သီလရှိရမယ်နံပါတ်2မိမိလှူပဝတ္ထုကတရားတော်နည်းလမ်းဖြင့်ရှားဖွေရရှိထားတဲ့လှူပဝတ္ထုပစ္စည်းစုဖြစ်ရမယ်ခုနကဝစီဒုစိုက်၄ပါးကာယဒုစိုက်၃ပါးဂုံသွဲခြင်း၅မျိုးဒီတရားဒီလိုလုပ်ငန်းရတဲ့နဲ့ရတဲ့ပစ္စည်းစဒါဓမိရလက်ထမဟုတ်မစင်ကြဘူး စင်စင်ကြဲကြဲရရှိတဲ့လူဘဝတ္ထုပစ္စည်းစုဖြစ်ရမယ်။ဘယ်လိုတဲ့အချိန်ခါမှလဲသူ့ပတ္တနာစိတ်ဓာတ်အလွန်ကြည်လင်တဲ့စိတ်ထားရှိရမယ်။ဘယ်လိုကြည်လင်တယ်လို့မေးတော့တခါတည်းတခါကြီးတွေဒီမကြီးတွေအလှူဒါနလူရည်ဆက်လက်နဲ့မကွာလှူဒါန်းနေတဲ့ပုဂ္ဂိုလ်တွေဖြစ်တော့သိကြပါတယ်။တခါတလေလှူဘဝတ္ထုပုံမှာမကျင်တဲ့စိတ်ထားလေးတွေပေါ်ခြင်းပေါ်မယ်။တခါတလေအလှူကံပုဂ္ဂိုလ်ပုံမှာမကျင်မကျင်တဲ့စိတ်ထားလေးတွေပေါ်ခြင်းပေါ်မယ်။တခါတလေတခါကြီးကလှူခြင်းနဲ့ဒီမကြီးကကန့်ကွက်ပြန်တယ် ဒုမကြီးကလှူခြင်းနဲ့ဒကာကြီးကကကွက်ပြန်မယ်ဒီလိုပုံစံနဲ့ဆိုတော့နည်းနည်းကတိကောက်ကလေးတွေဖြစ်ချင်းဖြစ်မယ်နော်သို့တော့အဲ့ဒီလိုဘာမှမရှိဘူးသူကသူ့ပဒနာစိတ်ဓာတ်ကြီးလင်းနေတဲ့စိတ်ရှိတယ်လောဘဒေါသမောဟအဲ့ဒီချိန်ကမှဘာမှဝင်ရောက်ပြီးနှောက်ယှက်မှုမရှိဘူးစိတ်တွေကတိတ်ကြီးလင်းနေတယ်နော်နောက်တစ်ခုကာမဖလံအုံလာရအဘိတတဟံကာမဖလံအုံလာရအလွန်ကြီးကျယ်မြင့်မြတ်နေတဲ့ကံကံရဲ့အကျိုးကို တတ်သိနားလည်တဲ့ကမ္မတက္ကရတမ္မာဒိဋ္ဌိညာပြဋ္ဌာန်းလျက်ရှိတဲ့ယုံကြည်ချက်တရားတရားလည်းရှိအင်္ဂါဘယ်နှချက်လဲ၄ချက်အလုကံပုဂ္ဂိုလ်ကလည်းဒီလားရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အဲဒီလိုဆိုလို့ရှိရင်တော့ဒီလိုတဏ္ဍမျိုးကိုအလိုရှိခဲ့ရင်တော့ဝိပုလဖလားပြန်ပြောကြည့်ခြင်းမြင့်မြတ်တဲ့အကျိုးရှိတဲ့ဌာနကိုဘုရားကဟောတယ်။ဒါဖြင့်လည်းနောက်ထပ်ဌာနတစ်ခုဘုရားရှင်ကဟောထားတယ်။ဘယ်လိုဟောလဲ။ယောဝိတာရကောဝိတာရကေတုတရာတိဌာန ဓမေနာလတ္တံသူပတ္တနာစိတ်တော်အဘိတတဟံကမ္မဗလဩလာရံတံဝေဒနာအာမိကဒါနာနာမကန္တိယောဝိတာရကိုအကျဉ်ရာဂကင်းပြီတဲ့ပုဂ္ဂိုလ်သည်ဓမေနလက်ထံတရားတော်နိလံဖြင့်ရှားဖွေသဖြင့်ရရှိအပ်သောလူဘဝထုပစ္စည်းစုကိုသူပဒနာစိတ်တော်အလွန်ကြည်လင်သောစိတ်ဓာတ်ရှိသည့်ဖြစ်၍ ဩလာရံပြန်ပြောကြည့်ခြင်းမြင့်မြတ်လှစွာသော ကမ္မဖလံကံကံအကျိုးတရားကိုအဘိတတဟံအဘိတတဟံတို့အလွန်တဝင်ယုံကြည်သည်ဖြစ်၍ဝိတရာဂေသူရာဂကင်းပြီတဲ့အလှကံပုဂ္ဂိုလ်တို့၌ဓာတိပေလူ၏တန်တနံထိုကဲ့သို့သောအလှဒါနာမျိုးကိုအမိတဒါနံပစ္စည်းလေးပါးကိုလှူဒန်းကြကုန်သောအမိတဒါနဟုသမျှတို့တွင် အကန္တိအသာဆုံးအမြတ်ဆုံးဌာနဟူ၍အဟံငါဖျားသည်ဝရာမိဟောကြားတော်မူပါပေ၏အလှပေးတဲ့ပုဂ္ဂိုလ်ကအရာကကင်းပြီးတဲ့ပုဂ္ဂိုလ်ယဟန်တော်ပုဂ္ဂိုလ်မျိုးပေါ့နော်အရာကံပုဂ္ဂိုလ်လည်းဒီထဲမှာထည့်ထားပါတယ်နော်အဲ့တော့အလှပေးတဲ့ပုဂ္ဂိုလ်ကအရာကကင်းပြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကနံပါတ်1လူဘဝတ္ထုကလည်းတရားတော်နိလဖြင့်ရှားဖို့ရရှိတဲ့လူဘဝတ္ထုဖြစ်တယ်ဘယ်လူတဲ့အချိန်ကမှလည်းစိတ်ဓာတ်တွေကသိကြည်လင်နေတယ် ကံကံရဲ့အကျိုးကိုတက်သိနားလည်နေတဲ့ကမ္မတက္ကရသမ္မာတိဋ္ဌိညာပြဋ္ဌာန်းလျက်ရှိတဲ့ယုံကြည်ချက်တရားတရားကလည်းသိအကောင်းနဲ့ဘာကြောင့်လဲသူတို့ကသစ္စာလေးပါးကိုသိပြီးသားပုဂ္ဂိုလ်နော်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုသိတယ်ဆိုတာကကံကံရဲ့အကျိုးကိုတက်သိနားလည်တဲ့ဉာဏ်ပဲကမ္မတက္ကရသမ္မာတိဋ္ဌိညာသူတို့ကအဲ့ဒီကမ္မတက္ကရသမ္မာတိဋ္ဌိညာကဘလောက်ထိအဆင့်မြင့်လဲဆိုတော့အရတ္တဖို့အထိပေါက်မယ်နော်အဲ့ဒါလောက်အဆင့်မြင့်တဲ့ကမ္မတက္ကရသမ္မာတိဋ္ဌိညာတွေကလည်းရှိတယ်ဒါအလှူပေးတဲ့ပုဂ္ဂိုလ် အလုခံပုဂ္ဂိုလ်တွေကလည်းရာဂကင်းပြီးတဲ့ပုဂ္ဂိုလ်တွေဖြစ်နေတယ်အဲ့ဒီလိုဌာနမျိုးကတော့အမိတဒါနခေါ်တဲ့ဒီပစ္စည်းလေးပါးကိုလှူဒန်းနေတဲ့အလှူဒါနဟူသမျှတို့လည်းအသာဆုံးအမြတ်ဆုံးဒါနလို့ငါဖျားဟောတယ်ဖတ်ကြအောင်အဲ့ဒီဒါနကနောက်တော့ဘာအကျိုးမှမဖြစ်စေဘာအကျိုးမှမရှိအကိအကျိုးကိုဖြစ်စေတယ်ဆိုရင်နောက်တော့ပရိသန္တိနေမှုရှိမယ်ပရိသန္တိနေရရင်အိုရမယ်နာရမယ်သိရမယ်ဒါတန်တဝုစင်းလေပတ်အောင်ပါပဲ ကိုဒီတဏကြတော့နောက်ထပ်တပံဘဝတည်းကိုဖြစ်စေနိုင်တဲ့စွမ်းအားရှိလားမရှိဘူးဒါကြောင့်ယဟနာပုဂ္ဂိုလ်များကောင်းမှုကုသိုလ်ကုကောင်းမှုတွေကိုပြုတော်လဲသူတို့ပြုနေတဲ့ကောင်းမှုတွေကိုကံလို့မခေါ်ပါဘူးဆိုလိုတာကကံကတန်နေနောက်တော့ဘဝတည်းကိုအကျိုးပေးမယ်သူတို့ကဝိဇာတနာဥပါဒံတွေအကျွင့်ကြံမရှိကုန်စင်အောင်သူတို့အရတ္တမေကဖြစ်စီထားပြီးဖြစ်တဲ့အတွက်သူတို့ပြည့်စုံပြည့်ထောင်နေတဲ့ကံနေဟာနောက်တော့အကျိုးပေးနေတဲ့စွမ်းရည်တွေကုန်သွားတယ်ပြုကံမတ္တကရိယာအဆင့်သို့ပြောင်းသွားတယ် နောက်ထပ်ဘာအကျိုးတစုံတရားမှဘယ်တော့မှမဖြစ်ဘူးဒါကြောင့်သူတို့ထူထောင်နေတဲ့ကောင်းမှုတွေကိုကုသိုလ်လို့မခေါ်ဘဲနဲ့ကရိယာလို့ခေါ်တော့ဘာကံလည်းမဖြစ်ပါဘူးဒါကြောင့်အကျိုးရှိတဲ့ဒါနနဲ့အကျိုးမရှိတဲ့ဒါနဘယ်ရင်ကကောင်းလဲအကျိုးမရှိတာကောင်းတယ်ဒါကဘဝကို နောက်အနာဂတ်ကိုမလိုချင်တော့မလိုချင်တဲ့ပုဂ္ဂိုလ်တွေကတော့သူကဒီလိုကံမျိုးကိုထူထောင်ပါတယ်ဒါပေမဲ့လို့အဲ့ဒီ ရာဂကင်းတဲ့ယဟနာအဖြစ်တော့မရောက်သေးဘူးဆိုရင်လေဘယ်နဲ့လုပ်မလဲဖိဖိစရောကြီးတွေနော်ကံဒီကိုသိကြောက်တယ်ကံကိုသူတို့မလို့ခြင်းမလို့ခြင်းတဲ့အတွက်ကျမ်းစာတွေတချို့ရေးသားကြတယ်ရေးသားပြီးတဲ့အခါကျမ်းစာဒီကုန်းမှာပါစုတောင်းလဲဒီကောင်းမှုသည်မြည်သည့်အကျိုးတစုံတရာကိုမျှမဖြစ်ပါစေတည်းဟောမကောင်းဘူးလားအဲဘုန်းကြီးရှိဘယ်လိုကောင်းမှလည်းပြောတာပါဟုတ်တယ်မလားကိုယ်ကြိုက်တယ်တမျိုးဖြစ်ရင်ပြောမယ်နော် ဒီတော့ဆိုလိုတာကသူကကံမဖြစ်ကံမဖြစ်ပါဘူးနော်ယဟန္တာပုဂ္ဂိုလ်တို့ထူထောင်လိုက်တဲ့ကောင်းမှုကုသိုလ်တွေဒီဘာဖြစ်တယ်လဲကရိယာမြတ်ပြုကံမတ္တတာဖြစ်တယ်ကံမဖြစ်တော့ဘူးနော်ကဲဒီလောက်ဆိုလို့ချင်းတော့ဒီကကြီးဒီနေ့မေခွန်ကပြေလောက်ပြီးထင်ပါတယ်နော်ကဲဒီနေ့ယုတ်ကမထံပိုင်းသွားကြရအောင်နော်အဲဒီတော့ ယုတ်တရားတို့သည်ဘူတယုတ်ဥပါဒယုတ်ဟုအကျဉ်းအဖြစ်နှမျိုးရှိအခြားသောယုတ်များထက်သဘောလက္ခဏာအဖြစ်၎င်းအထီးကိုတရအဖြစ်၎င်းကြီးကျယ်ထင်ရှားသောဓာတ်ကြီးလေးပါးကိုဘူတရူပဘူတယုတ်မဟာဗုဒ္ဓမဟာဘုဟုခေါ်ဆိုသည်မဟာဘုံလေးပါးကိုခွင့်ရွေးဖြစ်သော24မျိုးသောယုတ်ကိုဥပါဒာယုတ်ဟုခေါ်ဆိုသည်မဟာဗုဒ္ဓကြီးလေးပါးကို ဖြူအောင်ဝါအောင်နီအောင်ဤသောစသည်ဖြင့်ခြေလေသောအမွှင့်တင်ယုံများသည် စာမျက်နှာ140နော်တွေ့ကြတယ်မဟုတ်လားတဖန်ရင်းမာဘုတ်၄ပါးကိုဓာတုဓာတ်ဟူလီခေါ်ဆိုပြန်၏မိမိသဘောကိုမိမိဆောင်ထားနိုင်သောမိမိသဘောအတိုင်းထင်ရှားသောတရားကိုဓာတုဓာတ်ဟုခေါ်ဆို၏ပထဝီဓာတ်သည်မာကျန်လေးပြောချောပေါ်ဟူသောမိမိသဘောကိုမိမိဆောင်ထား၏အာဘောဓာတ်သည်ယောဇီဖွဲ့စည်းဟူသောမိမိသဘောကိုမိမိဆောင်ထား၏ဒေဇောဓာတ်သည်ပူအေးဟူသောမိမိသဘောကိုမိမိဆောင်ထား၏ ဝါယောဓာတ်သည်ထောက်ကန်တွန်းကန်ဟူသောမိမိသဘောကိုမိမိဆောင်ထိုက်ထို့ကြောင့်ယင်းလေးပါးကိုဓာတ်ဟူလီခေါ်ဆိုသည်ဒါကအမှားကံပဲနော်အဲဒီတော့မဟာဗုဒ္ဓကြီးလေးပါးကဝထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်နော်အဲဒီမှာအောက်မှာအကြီးယောက၅ခုအာယုံယောက9ခုဟုတ်တယ်မလားနောက်တစ်ခုဟိုဘက်မှာကြည့်လိုက်မယ်ဆိုလို့ရှိရင်ဘာဝယောက2ခုဒါကတော့ဘုန်းကြီးဥပဒိတာလည်းသင်ထားပြီးဖြစ်တဲ့အတွက်အလုံးနားလည်နေလိမ့်မယ်နော် နောက်ဘာဝယုတ်နှစ်ခုဟရိယယုတ်ကတစ်ခုဇီဝိတယုတ်ကတစ်ခုအာဟာရယုတ်ကတစ်ခုပေါင်းလိုက်တော့78ခုဒါကတော့ယုတ်အစစ်ယုတ်အစစ်ဆိုတာကသူတို့ကဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်တဲ့ယုတ်တရားတွေပါပဲနော်အဲဒီတော့ဗရဏာနီအဖြစ်ဆိုခြင်းဒီကမ္မဇစိတ္တဇဥဒဇဟာရဇယုတ်ကလတိုင်းနဲ့ဩဇာပါဝင်လျက်ပင်ရှိကမ္မဇဩဇာစိတ္တဇဩဇာဥဒဇဩဇာဟာရဇဩဇာဟုအတိတိခေါ်ဆို၏စမ်းမြို့သောအဇာဟာရသည် ခန္ဓာအင်းအတွင်းနှင့်မပြတ်နှံ့မီဥရဇယုတ်ကလတို့အပေါင်းစုမြတ်သာသည်ယင်းယုတ်ကလတို့တွင်ပါဝင်တည်ရှိသောဩဇာကိုပဓာနာနိနိတတနာနိအဖြစ်ကပလီကာရအာဟာရဟုခေါ်ဆိုထားခြင်းဖြစ်သည့်အကျေကိုအာဟာရဇယုတ်ရှုခွက်တွင်ကြည်ပါတဲ့နော်။ဤဆက်ရှင်မျိုးသောယုတ်ကိုမိမိ၏ကိုယ်ပိုင်ဥစ္စာဖြစ်သောသဘာဝလက္ခဏာကိုယ်စီရှိသောကြောင့်ဘာဝယုတ်ဟု၍၎င်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဟုသောအများဆိုင်တာမြင်ညလက္ခဏာထင်ရှားရှိသောကြောင့်သလက္ခဏာယုတ်ဟု၍၎င်း ကံစိတ်ဥတုအာဟာရတိဟုသောဆရာဆရာအကြောင်းကြားတို့သည်ဖြစ်စေအပ်သောဖြစ်စေအပ်သောကြောင့်နိဗ္ဗာန်ရုပ်ဟူ၍၎င်းယခဲ့ဖောက်ပြန်တတ်သည့်ရုပ်အစစ်ဖြစ်သောဖြစ်သောကြောင့်ရူပရုပ်ဟူ၍၎င်းအနိစ္စဒုက္ခအနတ္တဟူသောလက္ခဏာဤသုံးချက်တို့တင်၍ဝိပဿနာရှုပါသုံးသပ်ကောင်းသောကြောင့်သမ္မတနာရုပ်ဟူ၍၎င်းခေါ်ဆိုသည်နော်ဉာဏ်ရုပ်၁၈မျိုးတို့ကထိုကဲ့သို့မဟုတ်၍ အတဘာဝယုတ်အလက္ခဏာယုတ်အနိဗ္ဗာန်ယုတ် အရူပယုတ်အတမ္မတနာယုတ်များဒီတဲ့အနဲ့တကျန်နေတယ်နော်အဲဒီတော့ဒီနေရာလေးမှာဘုန်းကြီးတခါတုန်းကပေါ့လေစာကြဆရာတော်တစ်ပါးကဘုန်းကြီးလှမ်းပြီးတော့စာရေးတယ်အရှင်ပြတော်ဖောက်ကတဲ့ဒီဘက်ကယုတ်အတု10မျိုးရှိပါတယ်အဲ့ဒီယုတ်အတုတွေကိုလည်းရှုနေတယ်လို့ဝိပဿနာရှုတယ်လို့ပြောတယ်တဲ့ စာမကရုပ်အတုတွေကိုဝိပဿနာမရှုကောင်းဘူးဒီလိုရှိတယ်ပြီးတော့စာမအဘိဓမ္မာကိုရေးသားနေတဲ့အထက်ကရာဆရာတွေဒီကဆရာတွေကအမှားမြန်နေလို့လားဆိုပြီးတော့သူကလှမ်းရန်တွေ့တယ်ဒီတော့ဘုန်းကြီးကတော့အကြောင်းတော့ယောတည်တည်နဲ့ပြန်လိုက်ပါတယ်နော်ဆိုလိုတာကတော့အဲ့ဒီရုပ်အစစ်တွေကိုဟုတ်တိုင်းမှန်စွာပရမတ်သို့ဆိုင်အောင်သိခြင်းရုပ်အတုကိုမရှုလို့မရဘူးဒီမှာနံပါတ်1အရေးကြီးဆုံးရုပ်ကပရိစ္ဆေဒရုပ်ပဲ အရင်ကြီးဆုံးယုတ်ကပရိစေတယုတ်ကိုမြတ်စွာဘုရားကရှုဖို့ရန်ခဏခဏလည်းပြောတယ်နောက်ပိုင်းမှလည်းရှင်းထားပါတယ်နော်မဟာယောလောဝရသုတ်တန်စတဲ့ထေရသုတ်တန်ဒီမှာဒီအာဂတဓာတ်ကိုမြင်အောင်ရှုဖို့ဘုရားရှင်ကအတိအကျဟောထားပါတယ်နော်အဲဒါကြောင့်ပရိစေတယုတ်ကတစ်ပါးဝိညာဉ်ယုတ်ကနှစ်မျိုးလက္ခဏာယုတ်က၄မျိုးနော်အဲဒီတော့လက္ခဏာယုတ်၄မျိုးမှာမှတ်ချက်ဆိုတာလေးကိုနည်းနည်းလေးဖတ်ကြည့်နော်ဥပါစီယကဘဝတစ်ခုနဲ့ယုတ်စေတို့ရေဥစ္စာဖြစ်ခြင်းသဘော ဣတိပြည့်စုံသည့်တိုင်အောင်ဘဝတကူနဲ့ရတတ်သည်မဲ့ယုံမြပြည့်စုံသည့်တိုင်အောင်ရုပ်အစစ်တို့၏အထက်အထက်နဲ့တိုးတက်၍ဖြည့်ရှင်သဘောဆိုပြီးနှမျိုးထားထားတယ်။ဗန္တတိကြတော့ဘဝတကူနဲ့ဣတိပြည့်စုံပြီးတော့ရုပ်အစစ်တို့၏ရှင်းနေတော့အစဉ်မပြတ်ဆက်ဆက်လျက်အထက်ထက်ဖြည့်ရှင်သဘောဆိုပြီးဥပါစီယတန်တတိသရတဏိစာဆိုတော့လေးထဲမှာဒီဖြစ်မှုကိုပဲဥပါစီယနဲ့တန်တတိဆိုပြီးတော့ခွဲပြီးဟောထားပါတယ်နော်။ရုပ်စီတို့၏ဖြစ်မှုကိုပြင်ဝိနည်းတို့၏အလိုအစ္ဆာတရားဓာတ်အားလျော်စွာ အချိန်ကာလပိုင်းခြား၍နှမျိုးဟောကြားထားတော်မူသည်ဟုမှတ်ပါအဲ့ဒီမှာအထူးသဖြင့်တော့ဗိဓမာဒေသနာတော်ကိုဟောစဉ်အချိန်ကာမှာတရားနာနေတဲ့နတ်တွေပေါ့သူတို့ရဲ့အလိုအစ္ဆာတရားဓာတ်ကိုကြည့်ပြီးဘုရားရှင်ကဒီလိုနှမျိုးခွဲဟောတော်မူခြင်းဖြစ်ပါတယ်သူတို့ရဲ့တန်တန်မှာကတော့ဒီပုံရအဖြစ်ပေါ့လေလူသားတွေလို့ဟိုကိုယ်လွယ်ပြီးမွေးဖွားတဲ့နတ်တွေလည်းရှိတော့ရှိပါတယ်ဒါအမတန်နဲ့နော်အများစုနတ်တွေကတော့သူကဩပပတိကခေါ်တဲ့ကိုတင်ရှားဖွားကနေဖြစ်တယ်အဲ့ဒီ ရုပ်တွေကအကုန်လုံးပြိုင်တူဖြစ်ကြတယ်ကာမဇယုတ်တွေနော်ဥဒိဇယုတ်တွေလည်းနောက်ပိုင်းဆက်ပြီးဖြစ်တယ်စိတ္တဇယုတ်အာရဇယုတ်တွေလည်းဆက်ပြီးဖြစ်တယ်လူသားတွေမှာကြတော့ဒီလိုမဟုတ်ဘူးဖြစ်တာကနှီးတယ်နော်ဖြစ်တာကနှီးတယ်ဆိုတာကစပရိသန္တိဒီနေဇကလလရေကြီးတိဇခိုင်မှာရုပ်အမျိုးအစား၃မျိုးလောက်ပဲဖြစ်တယ်ရုပ်ရုပ်ကလအမျိုးအစား၃မျိုးလောက်ပဲဖြစ်တယ်အာတတကကလဘာဝတတကကလဟရိယတတကကလဆိုပြီး၃မျိုးလောက်ဖြစ်တယ် နောက်မှဒီပြတိုးဖြစ်လာနော်အဲ့ဒီခေါင်းဆုံးစဖြစ်တဲ့ပရိသန္တိခိုက် စဖြစ်တာကိုလည်းဥပစယလို့ခေါ်တယ်နောက်တစ်ခုအဲ့ဒီယုတ်တွေကအဲ့ဒီမှာတင်စဖြစ်သလားဆိုတော့မဟုတ်ဘူးနောက်ပိုင်းလည်းဆက်ပြီးသကုတတကကလတို့ဘာလို့စသည်ဖြင့်တဖြည်းဖြည်းရက်ကြာလာတဲ့အခါမှာဖြစ်တယ်ဆိုကြပါစို့နော်အဲ့ဒီအိန္ဒြေတွေနောက်မှတဖြည်းဖြည်းစုံသွားတာအဲ့ဒီအိန္ဒြေပြည့်စုံတဲ့အဆင့်အထိဖြစ်မှုကိုဥပစယလို့ခေါ်တယ်အိန္ဒြေတွေပြည့်စုံပြီးနောက် ဘဝတစ်လျှောက်ဆက်ဆက်ပြီးဖြစ်နေတဲ့ယုတ်တွေကိုတော့ပလန်တတိလို့ဒီလိုခေါ်လိုက်တာပဲအဲ့ဒီလိုခေါ်တာကဘုန်းကတရားနာနေတဲ့နတ်တွေအလိုအစ္စပြလက်ပြီးဘုရားရှင်ကဒီလိုနှမျိုးခွဲခေါ်တာဖြစ်ပါတယ်နော်အဲ့ဒီတော့ရုပ်သရထာကရုပ်အစစ်တို့ယဉ်ချင်းအိုချင်းဆွေးမြေခြင်းသဘောရုပ်အစစ်တို့ရဲ့တည်မှုခြေကာလကိုဆိုလိုသည်အနိစ္စထာကရုပ်အစစ်တို့ပြည့်ခြင်းသဘောရုပ်အစစ်တို့ပြည့်မှုပင်ကိုဆိုလိုသည်နော်ဤအာဂတဓာတ်နှင့်တကွဝိကာရယုတ်၅မျိုးလက္ခဏာယုတ်၄မျိုး ဤဆံမျိုးသောရုပ်တို့သည်လက္ခဏာယသုံးထံသို့သင်္ကဝိပဿနာရှုဘသုံးသပ်ခြင်းကမထိုင်သောကြောင့်အတ္တမတဏုဖကယုတ်အတ္တမတနာယုတ်တို့မြည်ကြ၏ကံစိဥဒ္ဓအဟာရဟုသောအကြောင်းတရားတို့ကြောင့်ဖြစ်ပေါ်လာသောနိဗ္ဗာန်ယုတ်တို့မဟုတ်ရကအနိဗ္ဗာန်ယုတ်တို့မြည်ကြ၏တကယ်ယုတ်အစစ်တို့လည်းမဟုတ်ကြကုန်ထိုတွင်အာဂတတနော်အောင်မဆင်းထားပါတယ်ဒီနေရာမှာပြောလိုတဲ့အဓိပ္ပာယ်က ုန်းကြီးတို့ဒီရုပ်တရားတွေကိုသိသိတဲ့အပိုင်းမှာတော့ဒီရုပ်အတုတွေကမလွတ်မချောင်သာပါလာတဲ့အတွက်ရောသိသိရတယ်။ဒါပေမဲ့ဝိပဿနာရှုတဲ့အပိုင်းကျရင်တော့ရုပ်အတုတွေကိုရှုဖို့မလိုတော့ဘူး။ရုပ်အစစ်ရုပ်ကလတ်တွေကိုဓာတ်ခွဲပြီးရုပ်ကလတ်တွေမှာတည်ရှိနေတဲ့ရုပ်ပရမတရားတွေကိုပဲအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးတန်တင်ပြီးရှုရတယ်။ဒါပေမဲ့ဒီရုပ်အစစ်ကိုမြင်ရတဲ့အတွက်ကဒီအာဂတကိုမမြင်ခဲ့ရင်ရှုလို့ဘယ်လိုမှမရဘူး။အလားတူပဲစိတ္တဇယုတ်တို့ကိုရှုလိုက်တဲ့အခါမှာဒီကာယဝိညာဉ်ဝစီဝိညာဉ်တွေက မလွဲမရှုံသာပါလာတယ်ဒီလက်ကလေးကိုမကွေးဘဲနဲ့စိတ္တရုပ်ကိုသဘောပေါက်ဖို့သိပြီးမလွဲဘူးနော်အလားတူပဲဘုန်းကြီးတို့ဒီကမ္မစိတ္တရုပ်ဥဒ္ဒရုပ်အာရကရုပ်တိုင်းမှာဒီလဟုတမုဒ္ဒတကမ္မညတခေါ်တဲ့ပေါ့တဲ့သဘောနူးညံ့တဲ့သဘောအမှုနိုင်ခံကြနေတဲ့သဘောဒီသဘောလေးတွေကအကက်ကပါနေတယ်။ပါနေရောတာသိသိလိုက်သို့တော့ဝိပဿနာရှုတဲ့အပိုင်းမှာသူတို့ကိုခြံထားပါလို့ဒီလိုဆိုလိုပါတယ်။ဒီတော့ဝိပဿနာကတော့မရှုကောင်းတာမှန်တယ်။ယုံနာသိသိတဲ့အပိုင်းမှာတော့ယောနောပိသိသိပါဆိုပြီးဝိသုဒ္ဓိမေအထက်ကရာ ဒုတိယအတွက်စာမျက်နှာ223စသည်မှာအတိအကျရှင်းထားပါတယ်နော်ကဲနောက်တစ်ခုအန္တရအဲ့မှာကလာဟိုအာဂတတနဲ့ပတ်သက်လို့အန္တရပရိစေတောတိတန္တကလဘာနာအသင်္ကရဏအသင်္ကရကရဏဒါယအန္တရဘူတောပရိစေတောဆိုပြီးဒီလိုမဟာဒီကကရှင်းထားတယ်ဘာပြောသလဲအန္တရပရိစေတဟူသည်ထိုထိုယုတ်ကလတို့၏ယုတ်ကလတစ်ခုနှင့်ယုတ်ကလတစ်ခုမရောရှက်ခြင်းအကြောင်းဖြစ်သောကြောင့် ယုတ်ကရတို့၏အကြဘောဖြစ်သော နေကြဒေတာအပိုင်းခြားသည်ဒါမဟာဒီကမှာရှင်းထားတယ်နော်မဟာဒီကဒုတိယတွဲစာမျက်နှာ354မှာရှိပါတယ်ဘုရားရှင်သည်ယုတ်ကရကိုရှုဖို့အရန်တိုက်ရခေါ်ကြထားတော်မူတော်လီယုတ်ကရတို့၏အကြဘောဖြစ်သောနေကြဒေတာအပိုင်းခြားဖြစ်သည့်အာဂတတကုကမြင်အောင်ရှုဖို့ရန်မဟာယောလောဝရသုတ်တံမေဇိမနိကေ မေဇိမပဏ္ဏတပေါ့ဒုတိယအတွက်စာမျက်နှာ83စာပိုက်138စသည်တို့နဲ့ဟောကြားထားတော်မူပေသည်ဘောတရားချင်းကအတူတူပင်ဖြစ်သည်ယုတ်ကလတို့ရဲ့နေကြဒေတာဘောင်ဒရီပေါ့နော်နေကြဒေတာအပိုင်းခြားလေးကိုမြင်ပြီဆိုရင်ဒီယုတ်ကလကိုမမြင်ဘူးလားမြင်နေပါတယ်နော်ဒါကြောင့်အဲ့ဒီလိုနီးစနစ်ကိုဘုရားရှင်ကဟောတာပါဘုရားရှင်ဒီဝိညာဉ်ယုတ်တို့မှလည်းကိုယ်မူရနှုတ်အမူရအချင်းရမြတ်တာဖြစ်သည်ယုတ်အစစ်တို့၏အမူရအချင်းရမြတ်တာကြီး လက္ခဏာယုတ်ဟူသည်မှာလေးယုတ်အစစ်တို့၏ဖြစ်မှုတည်မှု ပြက်မှုအချင်းရာမျှသာတည်းဝိကာရယုတ်ဟူသည်မှာလေးစေတဇယုတ်ဥဒဇယုတ်အာရဇယုတ်တို့၏ထူးထူကွဲပြားခြားနားသောအမူအရာတို့များသာတည်းထို့ကြောင့်တကယ်ယုတ်အစစ်တို့ကမဟုတ်ကြပေထို့ကြောင့်လေဝိပဿနာမရှိကောင်းပေသို့သောဤကဲ့သို့သောယုတ်တရားတို့ကိုပရမတ်သို့ဆိုင်အောင်သိသိနေသည့်နမရူပပရိစ္ဆေဒအញ្ញံပိုင်းဒိဋ္ဌိဝိသုဒ္ဓိစခန်း၌ကယင်ယုတ်အတုဆံမျိုးတို့ကိုယောနော၍သိသိရန်ဝိသုဒ္ဓိမဲ့ အထက်ကရာဒုတိယတွဲသမဏ225နော်225၌၎င်းလက္ခဏာဟာရနိတိနီအဖြစ်မဟာယောလောဝဒတုတ်တံစာသောထိုထိုတုတ်တံတို့၌၎င်းဖွင့်ဆိုထားပြီသည်ဟောကြားထားတော်မူပေသည်အာဂတတကိုမမြင်ကယုတ်ကလကိုမမြင်နိုင်ယုတ်ကလကိုမမြင်ပါကယုတ်ကလတစ်ခုအတွင်း၌တည်ရှိသောပရမတ္ထယုတ်တရားအစစ်တို့ကိုမသိသိနိုင်ပရမတ်တို့ဉာဏ်မြင်မဆိုင်က အနတ္တတို့လည်းမရောက်နိုင် အနတ္တသောဉာဏ်မြင်မဆိုင်ကစိတ်မှန်သောဝိပဿနာဉာဏ်လီမဖြစ်နိုင်ပေထို့ကြောင့်ယုံနာကိုသိသိနေသည့်ဒိဋ္ဌိဝိသုဒ္ဓိဘိုင်း၌အာဂတတကိုရှုရညွှန်ကြားနေရခြင်းဖြင့်ယုတ်ကလတစ်ခုတစ်ခု၏အတွင်း၌တည်ရှိသောပရမတ္ထယုတ်အစစ်တို့ကိုသိသိနိုင်သောအခါယင်းယုတ်အစစ်တို့၏ဖြစ်မှုတည်မှုပြက်မှုကိုလီမလွဲမရှောင်သာမြင်တွေ့နေမိသာဖြင့်ထို့ကြောင့်ယင်းလက္ခဏာယုတ်တို့ကိုလီသိသိရဖြစ်မှုတည်မှုပြက်မှုတို့ကသင်္ခတတရားတို့၏သင်္ခတလက္ခဏာသည် ဒါအင်္ဂုတ္ထပါဠိတော်ပထမတွဲစာမျက်နှာ150မှာဟောထားပါတယ်သင်္ခတလက္ခဏာတော့နော်ယင်းသင်္ခတလက္ခဏာကိုမြင်ပါမှဤကသင်္ကတတရားတစ်ခုဤကသင်္ကတတရားတစ်ခုဟုရှေ့သင်္ကတနှင့်နောက်သင်္ကတကိုပိုင်းခြား၍ရနိုင်မည်တန်တတိကနဟုသောရုပ်အစဉ်တအတုံးခဲပြုံနိုင်မည်ခဏပြုံမှလီပရမတ်တို့ညာမြင်ဆိုင်မည်ပရမတ်တို့ညာမြင်ဆိုင်ပါမှလီအနတ္တတို့ညာမြင်ဆိုင်မည် အနတ္တသို့ဉာဏ်အမြင်ခိုက်ပါမှလီလက္ခဏာ၃ဌာန်လုံးထင်ရှားကစိတ်မှန်သောဝိပဿနာဉာဏ်သည်ဖြစ်ပေါ်လာနိုင်ပေမည်တဖန်အရိယပဋ္ဌာပိုင်းဆံရရှုွက်တမ္ပဇင်ပိုင်းဆံရရှုွက်စေတဇယုတ်ဥဒဇယုတ်အဟရဇယုတ်ရှုွက်တို့နဲ့ဝိကာရယုတ်တို့ကရှောင်လွှဲရမရနိုင်သောမလွဲမရှောင်သာတွေ့မြင်နေရမည်ယင်းရုပ်အစိတို့ကျူးကျူးကွဲပြားခြားနားသောအမူအရာတို့သာဖြစ်ကြရကား ယင်းတို့ကိုလိဤပိုက်၌ရောနှော၍သိသိဟာပါဠိတော်နှင့်အထကရာတို့ကညွှန်ကြားထားတော်မူခြင်းဖြစ်သို့သောယင်းယုတ်အတုတို့မှယုတ်အစစ်တို့ကိုမှီ၍ဖြစ်ပေါ်လာကြသော အတုအယောင်တို့သာဖြစ်ကြခြင်းကြောင့်မမတရညာဥရိယဖြညာစာသောဝိပဿနာဘိန်းတို့ရောက်ရှိသောအခါ၌ကယင်းယုတ်အစစ်ယုတ်အတုတို့ကိုဝိပဿနာမရှိရန်လီညွှန်ကြားထားတော်မူပေသည်ဆိုပြီးတော့ရှင်းထားတယ်နော်အဲဒီတော့အဲ့ဒီယုတ်တွေကဘယ်လောက်ရှိတယ်လဲဆိုတာကတော့အဲ့ဒီမှာအထက်ကရာကရှင်းထားတယ် မျက်စိမှာဘလောက်နားမှာဘလောက်ဆိုပြီးဟိုဘက်မှာချက်ခလေးပါတယ်တရုပ်ဆက်ကအေးကြီးပါတယ်နော်နည်းနည်းလေးဒကာကြီးတွေဒကာကြီးတွေကြက်ထားဖို့တော့ကောင်းတယ်သက္ကုတ္တကကလဘာပြောတာလဲသက္ကုတ္တကကလအောက်မှာကြည့်ယူပယောရှေရှုရိုက်ယူပယောဤရှေရှိရိုက်ခခြင်းကထိုက်သောသက္ကုအကြည်ကြလျင်သက္ကုမြောက်ရှိသောကြည်သောယုတ်ကလဒါမခက်ပါဘူးဒါလေးတွေကြက်ကြက်တစ်လုံးစီတစ်လုံးစီနည်းနည်းနဲ့ကြက်ထိုင်တော့တရားနာတာလွယ်ကူသွားတယ်အဲ့တော့ မျက်စိမှာရှိတဲ့ကလပ်ကလေးတွေကသကုဓတကကလပ်ကာယဓတကဓတကဆိုတာ10ခုမြောက်10ခုရှိတယ်လို့ပြောလို့တာနော်သကုဓတကကလပ်ကာယဓတကကလပ်ဘောဝဓတကကလပ်စိရိဇဩဇာဓမ္မကကလပ်ဥရဇဩဇာဓမ္မကကလပ်ဟာရဇဩဇာဓမ္မကကလပ်ဆိုပြီးတော့ယုတ်ကလကအမျိုးအစားဘယ်လောက်ရှိလဲ6မျိုးယုတ်အမျိုးအစားပေါင်းလိုက်တော့54နော်အဲ့ဒါကမျက်စိမှာရှိတဲ့ယုတ်ကတစ်ခုရှုရင်အလုံးကိုရောရှုရမယ်သဘောပဲသို့တော့ဘုန်းကြီးတို့ နောက်ပိုင်းမှာသူကတေဇောကုဋ္ဌတတို့ဝါယောကုဋ္ဌတတို့ရေးထားပါတယ်အဲ့ဒီအထက်မှာတော့ဇီဝိတနှောကကလလည်းထည့်ရေးထားတယ်ဒီဇီဝိတနှောကကလကဇီဝိတလင်ကိုးခုမြောက်ရှိတဲ့ယုတ်ကလအဲ့ယုတ်ကလတရားတကလပြာပြီးသကုလုံးကမှအနှံပြဖြစ်နေတယ်တဲ့ဒီကကြီးတွေနည်းနည်းလေးသဘောပေါက်အောင်ဘုန်းကြီးတခုပြောမယ်မျက်စိတွေကိုမျက်စင်းခတ်ကြည့်အဲ့ဒီမျက်စင်းကမျက်စိထဲမှာပြတ်မသွားဘူးလားဘာဖြစ်လို့လဲအဲ့ဒီမျက်စိထဲမှာဇီဝိတနှောကကလရှိတယ် ရဲ့မျက်စင်းဆိုတာကလည်းဒကာကြီးတွေရှုတတ်ခဲ့ရင်ပေါ့မျက်စင်းမှာတည်ရှိမျက်စင်းရမှာတည်ရှိနေတဲ့ဒါလေးဘက်ကိုသိသိတဲ့သူကကလမှုန်လေးတွေပဲဒါပြင်လည်းအဲ့မှာအဘောဓကလွန်ခဲ့နေတယ်လွန်ခဲ့နေတဲ့အတွက်အကြီးဖြစ်နေတွေ့တာအဲ့ဒီကလတ်တွေတက်ခွက်လိုက်ရင်ကလတ်တစ်ခုတစ်ခုမှာပထဝီအဘောတေဇောဝါယောအစင်းနိုင်ရတာဩဇာဆိုပြီးသဘောတရား၈ခုပဲရှိတယ်အဲ့ဒီဟိုဥဒ္ဒဇဆိုတဲ့ခြေကလေးကိုကြည့်လိုက်ပါအဲ့ဒီဩဇာဥဒ္ဒဇအထမကကလနော်အဲ့ဒီဩဇာလေးကို ဒီမျက်စိထဲမှာရှိနေတဲ့ဇီဝိတနောကကလတ်တွေရှိတယ်ခုနကခွန်ကြီးပြောတယ်အဲ့ကလတ်ထဲမှာရှိတဲ့တေဇောကသူကထောက်ပံ့လိုက်တာထောက်ပံ့လိုက်တဲ့သူကနောက်တော့ကလတ်ကလေးတွေအသစ်ဖြစ်လာတယ်အဲ့ကလတ်ကလေးကိုလည်းနောက်ဒုတိယကလတ်ကိုလည်းနောက်ထပ်တေဇောတစ်ခုကထပ်ပေါ်လိုက်တော့ထပ်ပြီးထောက်ပံ့လိုက်တော့နောက်ထပ်ကလတ်တစ်ခုထပ်ဖြစ်သွားတယ်အဲ့ဒီနည်းဖြင့်သူကကလတ်တွေအစင်းစင်းဖြစ်ပြီးမျိုးလုံးနဲ့ပြန့်သွားတယ်အလားတူပဲဘုန်းကြီးတို့ဒီနေရာဆေးလိမ့်တယ်အဲ့ဒီဆေးကလည်းခန္ဓာကိုယ်ရဲ့ကို ထိုက်လျောက်ပြတ်မသွားဘူးလားပြတ်သွားဘယ်လိုပြတ်လဲဒီနေရာမှာလဲဇီဝိတနုကကလတိရှိတယ်ရှိလိုက်တော့ခုနကလိမ့်နဲ့ဆေးဆိုတာလဲခုနကပြောသလိုပဲလိမ့်နဲ့ဆေးမှာတည်ရှိတဲ့ဓာလေးဘက်ကိုသိသိပြီးတော့ဉာဏ်နဲ့စိုက်ပြီးရှုနိုင်ခဲ့ရင်သူကကလတိရဲ့အပေါင်းစုယုတ်ကလတိရဲ့အပေါင်းစုဖြစ်တော့အဲ့ဒီကလတိမှာလဲသူကဥဒ္ဒဇပဲဩဇာပါတယ်အဲ့ဒီဩဇာကိုဒီဒီကုလုံးမှာအနှံ့ပြဖြစ်နေတဲ့ဇီဝိတနောကကလမှာရှိနေတဲ့သေဇောဓာတ်ကသွားထောက်ပံ့လိုက်တာ ਨੇ အဲဒီဩဇာလေးကနောက်ထပ်ကလပ်အတစ်တစ်ဖြစ်ပြီးဒီခုလုံးသူကဖြည်းဖြည်းပြန်သွားတယ်ဒါကြောင့်ဒီစနစ်ကလေးတွေကဘုန်းကြီးတို့ဘုရားရှင်ကနေတတိဘာဝကတွေကိုပေးထားတဲ့စနစ်ပါဒါတွေကိုသိအောင်ရှုရမယ်